ဘုဘုတရင်ပြည်လာဆောက်တည်ပြီးတရားထုံးကပုဂ္ဂိုလ်တွေလည်းပဲဒီဒီနေ့ဒီရက်မှာအများအားဖြင့်သုံးလုံးလည်းလည်းရောက်ပြီးတော့နေကြအဲဒီထဲမှာသူလည်းပဲဒီလောက်ခံရသောဒီဘုံနဲ့ဗရမဂုံဒီလအကျိုးတွေ မသိတဲ့ပုဂ္ဂိုလ်တွေလည်းပဲမာနိုင်တယ်ဒါကြောင့်ခေါက်ခြေရင်းတရားလေးတွေဟောရမယ်သီလဆောက်တည်တယ်ဆိုတာ၅ပါးသီလလည်းဆောက်တည်တယ်၊၈ပါးသီလလည်းဆောက်တည်တယ်၊၁၀ပါးသီလလည်းဆောက်တည်တယ် ရားကောက်တွေတော့ဗမာပြည်မှာညာထုံးလာရဒီလာတောင်းပြီးတော့ဆောက်တည်ရတူတယ်လည်းပဲဒီလာတောင်းအများလည်းဒီလာတောင်းဒီလာတောင်းပြီးတော့ဆောက်တည်ရတဲ့စိတ်လေးတာရှိဒီဟိုမှာတော့ဒီလာမတောင်းမနဲ့နမောတတာကစပြီးတော့ဒီလာဆောက်တည်တာလည်းရှိတယ် လူရင်းကတော့အဲဒီနမောတတာကနေပြီးတော့နောက်ပိုင်းကသူကလူရင်းမှာပဲဒီလာတောင်းတာကတော့သုံးလအတိုင်းတောင်းရင်လည်းကောင်းတာပေါ့လေသူကတော့အဲဒီလာတောင်းပုံမှာလည်းပဲတူဦးကြီးကပြိဋ္ဌာအများတွေအတွက်ဒီလာတောင်းပါလေရှိယူရိယာမှာတော့ခေါင်းဆောင်တူဦးကြီးကနေပြီးတော့အများအတွက် သူကနေပြီးဒီလားတောင်းမယံဗန္ဒေဝိတုံဝိတုံရခဏတာယဣဒရမေနသဟပစ္စတိလံတော့ပါတယ်သူဆိုတော့ပါလေဝိတုံဝိတုံရခဏတာယဆိုပြီးတော့ဒါလေးနဲ့သူကဒီလားတောင်းဒါပြီးတော့အပြီးပြီးတောင်းကြောက်ကိုရတဲ့၅ပါးတရဏုံ၃ပါးနဲ့တော့၅ပါးဒီလားတောင်းပါတယ်၈ပါးဒီလားတောင်းပါတယ်လို့ တူကခေါင်းဆောင်ပြီးတော့ဆိုအကုန်လုံးမဆိုကြဘူး။နောက်ဘုနမောရတာကဟိုဘက်ကျမှသူကဆိုကြတယ်ဒီမှာ။တူရီကတောင်းနေဖြစ်ဖြစ်အများကတောင်းနေဖြစ်ဖြစ်ဒီလာတောင်းတဲ့အခါကာလမှာဒီလာပေးမဲ့ပုဂ္ဂိုလ်ကယမဟာဝရာမိတံဝရေသာလို့ဆိုတော့ဒီလာတောင်းတဲ့ပုဂ္ဂိုလ်တွေကအာမဘန္ဒီလို့ဆိုရတာ။အဲပါဠိလိုဆိုတော့ တချို့ကကိုယ့်အကိုဘာဆိုတာမှသိရင်မှသိနေအာမဘာနေဆိုတာဘာနေရှင်ပြအာမကောင်းပါပြီဒါပါပဲကောင်းပါပြီရှင်ပြလို့ပြောတာဝန်ခံတာပဲအဲရမဝရာမိတံဝရေထဆိုတာကဘာပြောတာတုန်းဆိုတော့ငါဆိုတဲ့စကားလိုက်ဆိုကြလို့ပြောတာကဒါပဲသူတို့ကတော့ရန်ကျင်စကားကိုအာငါရီဝရာမိဆိုပြီးတန်တော်ငါဆိုတဲ့စကားကိုဝရေထလိုက်ပြီးတော့ဆိုကြပြီတော့ အဲ့ဒါဒီလာကောင်းတဲ့ပုဂ္ဂိုလ်တွေကအာမဘန်းနေကောင်းပါလို့ကျင်ပြလိုက်ဆိုပါမယ်ပေါ့မှတ်တည်ရတဲ့ပုဂ္ဂိုလ်တွေလည်းမှတ်ရအောင်လို့ခွင့်ရတယ်အောက်ခြေရင်းပြောရတယ်အာမဘန်းနေဆိုရင်ပြီးတာပါအာမဘန်းနေတော့ခရားသမာဓိညီမအများတော့နှုတ်တယ်နေထဲလည်းပြီးတော့မရှိပါဘူးတော့ပါဠိပါဠိနဲ့အာမဘန်းနေဆိုရင်ဒီကျင်လုံးလောက်တာပါ ငါဆိုတာလိုက်ဆိုကြဆိုတော့ကောင်းပါပြီခင်ဗျာဆိုတဲ့ဓမ္မစကားအရအာမဘန်းနေအာမကကောင်းပါပြီဘန်းနေရှင်ဘုရားကိုကောင်းပါပြီရှင်ဘုရားလည်းပြောတယ်နောက်အကြနမောဒသကြီးကဒီလာပေးတဲ့လူကပုဂ္ဂိုလ်ဆိုတော့ဒါနမောဒသတွေလိုက်ဆိုတော့သရဏဂုံတွေဘုရားသရဏလိက္ခာတွေသရဏဂုံတွေလည်းလိုက်ဆိုသရဏဂုံ၃ချိန်ဆိုပြီးတဲ့အခါကျသရဏဂုံကိစ္စသရဏဂုံ၆ချိန်ကိစ္စပြီးတော့ သရဏဂမနံပရိပုံဏံသရဏဂမနံသရဏဂုံမီကိုယ်ကိုယ်ရာဟုသိကခြင်းမီပရိပုံဏပြည့်စုံမီလို့ပြောတာပေါ့နေတယ်မှာလဲဒီလာပေးတဲ့ပုဂ္ဂိုလ်တွေကကိုယ်သဘောကျတဲ့ကိုယ်အမျိုးမျိုးအထူးတွေပါပဲอืม ဒီတရဏဓမ္မနာမဟာပုံညာဆိုပြီးသူကလည်းလည်းလောက်တယ်သူသဘောကျတယ်တရဏဂုံသုံးပါးသိကခြင်းကကြီးမားတဲ့ကောင်းမှုကြီးဖြစ်တယ်လို့သူကဒီလိုဆိုလိုတာပေါ့လေဒီလိုဆိုတဲ့ပုဂ္ဂိုလ်လည်းရှိတယ်သရဏတဂဟနာပရိပုံနာဂဟနာဆိုပြီးတော့သရဏကိုယူခြင်းပြည့်စုံပြီလို့ဆိုတဲ့ပုဂ္ဂိုလ်လည်းရှိတယ်လည်းကတော့ ရဏဂုံနဲ့သီလနှစ်ပိုင်းရှိတယ်ဒီမှာဘုရားတရဏကိစ္စနိစသည်ဖြင့်ဆိုတာကတရဏဂုံနောက်ပါဠိပါဒဝေရဏိသိက္ခာပဒသမာရိယာနိစသည်ဖြင့်သောက်သီလကသီလတရဏဂုံနဲ့သီလနှမျိုးထဲမှာခြေပိုင်းတရဏဂုံတော့ပြီးပြီလို့ပြောတာပဲဒါကြောင့်တရဏဂမနာပရိပုံနာသူကတိတိတရဏဂမနာလို့ထည့်လိုက်တယ်ဒီတိတယ်လည်းပဲရစ်တော်မရှိပါဘူးလူရင်းကတော့တရဏဂုံပြီးပြီလို့ပြောတာ သရဏဂောတောက်တည်နေကြပြီဆိုတော့အာမဘာလေလို့ဆိုရတယ်။ကောင်းပါပြီရှင်ဗျာမှန်ပါပြီရှင်ဗျာဟုတ်ပါရဲ့ရှင်ဗျာဟောမခံနာပါပဲ။ဒါဗာဠိပါဒဝေရဏိသိက္ခာပဒသမာရိယမိဒီအချပေးတဲ့အတိုင်းဒီလာသိက္ခာဘုရားဆိုတဲ့အဲ့ဒီအရတော့ပြောနေပြေဆိုတာတွေကတော့နောက်ဆုံးကြတော့ idra nla yị gụa abar na ndọrọ ndọrọ ndọrọ ndọrọ ndọrọ ndọrọ သံပါရိကကြီးကြကြရမယ်သတိတရားရင်ကြည့်ရပါတိရမှာတော့သီလသမာဓိပညာသိက္ခာအကျင့်တွေကိုကြီးအောင်ကြည့်ရအားထုတ်ကြလို့ပြောတယ်ဒါကတော့ကုသနာလောက်အားထုတ်မှာပေါ့လေကြီးအောင်အားထုတ်မယ်ဆိုရင်ပါရမီအားလျော်စွာပါရမီထူးတဲ့ပုဂ္ဂိုလ်တွေတော့လည်းပြည့်စုံသွားမှာပဲပါရမီမထူးတဲ့ပုဂ္ဂိုလ်တွေတော့လည်းပါရမီပြည့်ုံမဲ့ပြည့်မှာပေါ့ အဲဒီမှာလည်းအဆုံးကြတော့အာမဗန္တိလို့ခံရတယ်ကောင်းပါပြီရှင်ဗျာတချို့ကသာဓုသာဓုသာဓုလို့ပြောသာဓုခေါ်မယ်နေရာတော့မဟုတ်ကောင်းပါပြီရှင်ဗျာလည်းဝန်ခံရမယ်နေရာအဲဒီလားဆောက်တည်ဖို့လေရာရှိတို့သင်္ကြန်တော်ရှိတို့ကိုယ့်ဟာကိုယ်ဒီလားဆောက်တည်တဲ့အခါတော့ဒီလားတောင်တောင်းမှုတောင်မလိုပါဘူးပြင်းမဲ့ပုံပေါ်မှာရှိရတယ်တော့ အာမတောင်းနဲ့ပြစ်တော့မရှိပါဘူးဒီတိုင်းဆောက်တည်လိုက်ရင်လည်းပြီးတော့တာပါအဲဒီမှာတော့နမောတတာကနေပြီးတော့သရဏဂုံသုံးပါးသို့ကြားရတဲ့အာမဘာတိလည်းသို့မလိုပါဘူးသူကတော့ဒီမာနိပါဒဝရမိတ္တရဏမာရိယာနဲ့နောက်ဆုံးသိက္ခာဝတ်ဆိုပြီးပြီးတော့တာပါအာမဘာတိလည်းသို့မလိုပါလို့လို့ဒီလာပေးတဲ့ပုဂ္ဂိုလ်ကမရှိတော့ဘာမှအပြောမရှိတာပါပြောမရှိတော့တရားဝန်ခံနေလို့ရမလို့ကိုဒီလာသရဏဂုံ နမောတတရဲ့တရဏဂုံရဲ့မဟာနိဗ္ဗာန်ဝေရဏိစသည်သိက္ခာဘုသောတိတာရဲ့အဲ့ဒါတွေသောတိပြီးရင်ပြီးတာပါပဲဆိုတော့အာမဘာနေတွေဆိုရင်ဘာကြည့်ကြဘာမှတော့ကြည့်တော့မရှိပါဘူးသူကမကြည့်ရတဲ့လူကဟောပြောမရှိတော့ဝန်ခံရမလို့ပဲဖြစ်နေတာလေဘူတော့ဖြစ်နေတာလားနဲ့နှုတ်တဲ့နေအာမဘာနေတွေဆိုကြတာပါဒီနေ့ သာဂါထာဝရပံယုတ်ပါဠိတော်ကသဗ္ဗိတုတဲ့အားလုံးနားလဲလွယ်တဲ့သုတ်ပါပဲကောင်းလဲအမနာကောင်းပါလဲလွယ်လဲလွယ်ဒီလေးနဲ့လည်းရှိရဲ့အဲဒီသဘောရမယ်သာဘိရေဝသမာသေတာသာဘိကုဝေဒသန္တဝံတတံသရမမိညာယသေယောဟောတိနပါတိယော ဒီကဒါကသာအလုံးခုနကဒါကြီးတယ်ခုနကဒါမလို့နဲ့တရားခတ်တူတူပါပဲထူတာလေးထူတာလေးတစ်ပိုင်းတစ်ပိုင်းပဲပြောသာဘိရေဝသမာဘေထာသာဘိကိုဝေထသန္တဝံသတံသရမမညာယသေယောဟောတိနဘာပိယောနဂါဗျာဘာဝတိကြီးဇေရောအကြောင်းတော်မှာတရင်သုံးနေစဉ်ခါကာလ တနေ့တော့မြင့်ခါမြတ်စွာဘုရားများနေတဲ့နေ့လုံးကတော့တရားဓမ္မတွေအဲမနေ့ပိုင်းဆိုလို့ရှိရင်သုံးကိစ္စနဲ့ဟောနုမောရဏတို့ဟောနေ့လည်းပိုင်းစိတ္တသနာအဲခန္ဓာကိုယ်ဒီတိုင်းမှာနာအဲညနေပိုင်းတို့ဆိုလို့ရှိရင်ညာနေကိုတရားဟောသုံးမဩဝါဒပေးကမ္မထံပေးဒီတော့ညာပိုင်းလည်းပဲညာနေတရားဟော နားနေရတဲ့အချိန်မကြည့်ပါဘူးအဲဒီသကောင်းရံကြတော့ကိုလူပရိသတ်တွေရဟန်းပရိသတ်တွေမကြည့်ဘူးအဲဒီခါကာလမှာနာပရိသတ်တွေလာလာပြီးတော့မေးကြကြောက်ကြဒီနာတွေကဟောရပြောရသကောင်းရံခါကာလမှာနာစုဝေးတွေကလာပြီးတော့မြတ်စွာဘုရားကြောက်ကြတယ် 6 6ဦးကကြောက်တယ်နတ်တွေကတော့သူဝေးတွေကတော့အများကြီးလာတာပဲခေါင်းဆောင်6ဦးကသူတို့သဘောကျတာကာရာတဘုတ်တဘုတ်ရွတ်ပြီးတော့ကြောက်တာအဲဒီတည်းမှာအခုပထမကာရာကလည်းများတယ်ဒီပထမကာရာကလည်းပဲနှုတ်တဲ့နေကြတာတော်တော်များပါတယ်သာဘိရေဝသမာသေတာသာဘိကုဗေဒသန္တဝံ တတံသရမမင်းညာယာတေယောဟောတိနပါတိယောပြုလို့လည်းကောင်းတယ်ပါလေဒီနည်းတွေပဲလည်းတဲကောင်းသာဒီရေဝသူတော်ကောင်းတို့နင်သာလဲသမာတိထဒီကွနေရဤသတိတန်တနဲ့ဒရာနိယရဲ့တန်တနဲ့ဤဘာကအဘိဓိပြီးတော့တန်တသာပြီးပြီးတော့ဟောမှာ ဘာဖြစ်တော့အရာတန်တာကဘာဖြစ်လာတော့မှဒီဘောလည်းဆောင်းတာပြီးရနေပြီလားသတ်ပြီးလို့ဖြစ်တော့လောကောင်းတော့နှင်းတရတမှာတော့ပြီးဆိုတာကဟိုသက္ကာရန္တကိုသက္ကာရန္တဝိဇ္ဇဘကလေးပါတယ်သက္ကာရန္တဆိုတာသက္ကာရန္တအတွက်နဲ့သာကအရိယဝိတ္တဇဉ်ရရဖြစ်ပြီးတော့ဧဝနဲ့ပေါင်းကြရေဝလို့ဆိုတာသဗ္ဗေရေဝလို့ ဇာကောက်အခေယလာရဲ့ညမှာညမှာတော့ဇာကောက်အခေယလာရဲ့လူကြီးနဲ့သူလာတာတွေ့ပြနေလာတာမဟုတ်ဒီမှာဇာကောက်လာတာကလည်းတွေ့ပြနေရလဲဇာကောက်တွေလာပြီးတော့ဘာလို့မကြည့်ရဘူးသူကဒီမှာဟိုတက္ကတာကသူကဘီဆိုတာသာဝိဇ္ဇသမီးလေးနဲ့လာတာဒါမှမဟုတ်ဝိဇ္ဇသမီးကိုရပြပြီးတော့ထားတာဟိုမှာတော့ပါဠိမှာတော့မကြည့်ဘူးအဲဒါကိုကနေ့တိုင်းပဲဒီမှာ ကြားတော့လာသာဝိရေဝသူတော်ကောင်းတို့နဲ့သာလင်သမာသေထဒေဝနေရာဤသမာသေထသံသူတော်ဘောအာသေးထအာသာကနေတော့သူတော်ကနေရာဤသူတော်ကောင်းတို့သူတော်ကနေပါတဲ့ဒါပေါင်းသစ္စာကမဟုတ်သေးဘူးသူတော်ကောင်းတွေနဲ့ညီညီဆက်ဆက်နေကားရှိရတာသာဝိကုတ်ဝေထသံတော်သာဝိသူတော်ကောင်းတို့နဲ့သံတော် ပေါင်းသင်းဆက်ဆံခြင်းကိုကိုယ်ဝိဒပြုရ၏ဒါတော်ဘာမနဲ့ပေါင်းသင်းပါတဲ့နာနကူကခတ်တူတူပြောတယ်ဒါကသမဏဆရာတော်ဘာကတော့မေးဘူးတယ်သူကဒီဒီဂါထာကိုဆောင်းဖို့စီတော့ဒီကလည်းသမာသေထသူတို့သမာသေထနဲ့ပေါင်းသင်းဆက်ဆံရာ၏ သံတော်ကုတ်ကွေးတာလည်းပေါင်းတဲ့ဆက်ဆံရာကြီးနှစ်ခုထနေလို့သူကသမာဓိထကအတူတူကနေတာပါပဲပေါင်းနေတာမဟုတ်သေးဘူးသံထုံကုတ်ကွေးတာကပေါင်းတဲ့ဆက်ဆံရာကြီးပါသူတော်ကောင်းနေနဲ့အတူတူနေုံနဲ့ပေါင်းတဲ့ဆက်ဆံရာရှိမှသူတော်ကောင်းနေရဲ့အပြုအမူတွေပြောဆိုတဲ့ညီညာကြရတာနဲ့သူတော်ကောင်းဖြစ်တယ်သူယုံမာတွေနဲ့ရောနှောပြီးရနေလို့ရှိရင်သူယုံမာတွေရဲ့အတူတွေ လိုက်ပြီးတော့အကုသိုလ်တွေပွားရတယ်ဒီတော့ကဒီကထဲမှာပါတယ်ဆင်းကြီးအမှန်လိမ်ပါပဲဆင်းကြီးအမှန်လိမ်ပါပဲဆင်းကြီးညညာကြတော့အဲ့ဒီဆင်းကြီးနိဗ္ဗာန်မှာကိုယ်ဝဲတဲ့လူတွေလူရဲတဲ့လူတွေကလာပြီးတိုင်ပင်ရတာကိုအဲ့ဒါလိုလုပ်กว่าဘယ်လိုလုပ်ရလဲဘယ်လိုကြိုက်ကြရလဲဘာညာစသဖြင့်ဟော ဒီကြီးကိုယ်တဲ့နေရာလူတဲ့နေရာတွေမှာအောင်မြောင်ပဲနဲ့လုပ်ရမယ်ဆိုပြီးတော့သူတို့တယောက်ယောက်နီးပေးရတာအဲ့ဒါတွေသင်ကြီးကကြားတော့သင်ကြီးကလူလည်းဒီလိုလုပ်ရမယ်အောင်မယ်ပြီးတော့နောက်သင်ဦးစီးတွေပါတယ်သင်ကလာတဲ့လူတွေကိုခိုးတာနင်းတာလုပ်လို့နာနာပြည့်ရင်ယူရတယ်နောက်တော့မှညာကြီးတွေမဲပြီးတော့ညာကြီးမှတည်းကဒီနားမှာဟိုတဲ့နေတာတွေမယ်ဒီဥစ္စာသင်ကြီးအကောင်းကြီးပဲလိမ္မာကြီးပဲ ဒီမှာလူမိုက်ရလာခြင်းမတော်တဲ့စကားတွေပြောလိမ့်မယ်ဒီကြီးကသူ့တင်ပေးတာမှလည်းလုံးမလားအဲဒါဒီနာမှာပညာရှိသူတော်ကောင်းတွေဒီနာမှာကြာခဏသွားသွားပြီးတော့တရားစကားပြောလို့ရှိရင်သင်ကြီးရေးလာပါလိမ့်မယ်ဆိုပြီးတော့ပြောတာတော့ပညာရှိသူတော်ကောင်းတွေအဲဒီမှာညံ့ညလာပြီးတော့တရားစကားတွေပြောကြခေါ်ကြဒီခံရတဲ့အကြောင်းလူတော်ဘာတွေကိုမကြည့်ကြရတဲ့အကြောင်း မေတ္တာနဲ့ချမ်းသာစေလိုတဲ့စိတ်ရှိရတဲ့အကြောင်းကိုယ်လည်းချမ်းသာခြင်းနဲ့သူတို့လည်းချမ်းသာခြင်းနဲ့သူတို့ဘာတွေမင်းလည်းမင်းကြရဘူးဟာနဲ့အချင်းချင်းတို့ကသူ့ကြောင့်သင်ကြီးကြောင့်မဟုတ်ပါလားမယ်သင်ကြီးအရင်သဘောကျတာဒီလိုနေရမှာလေအဲဒီကနောက်တော့သင်ကြီးရတော့ဘယ်သူမှပြင်းစင်းနေကြခြင်းမပြုဘူးတဲ့အဲတော့သူတော်ကောင်းနဲ့သူတော်ကောင်းနေုံနဲ့သူတော်ကောင်းဖြစ်နေသူယုံမာရင်နဲ့သူတော်ကောင်းနေသူယုံမာဖြစ်နေ တရားအားထုတ်တဲ့ပုဂ္ဂိုလ်တွေနဲ့နိစ္စလို့ရှိရင်တရားအားထုတ်ကြတာပဲအဲဘုရားကာလမှာဘေဘေတေလူတွေရှိတယ်အဲဒီလိုလူတွေနဲ့ပေါင်းရင်အဲဒီလိုရှိတာပဲရေသမားတွေလည်းပေါ်ပါပေါ်ပါရင်းနဲ့အဲဒီသူတို့နဲ့ပေါင်းရင်ရေသမားရှိဘာလို့လဲဆိုတော့သူတို့ကအရက်ကိုတိုက်ဘိန်းသမားတွေရှိတယ်အဲဒါတွေနဲ့ စံလို့ရှိရခြင်းဘိန်းတွေဆိုဒုက္ခရောက်တာပါပဲကြောက်ကြသိကောင်းတယ်ဆိုတာဘိန်းတွေကိုဘိန်းကြောင့်လည်းမြတ်သာဥဒ္ဓဖတ်ပြီးတော့မအောင်မယ်တော်တော်ကြောက်ကြကောင်းပါဘောလို့လူတွေကလေးတွေဆန်းရည်တွေမသိတဲ့ပုဂ္ဂိုလ်တွေဒီဘွားရေးဒီဘွားရေးသမားတွေကသူကသူတို့ဒီဘွားပြစ်ပြီးတာသူတို့ရောင်းအောင်လေလူတွေကိုဘိန်းဆွအောင်လုပ်တဲ့လူကကြီးတာဘူးကြောက်ကြတော်တော်ကောင်းတယ်လူတွေအဲဒါအဲဒီတော့မတော်တဲ့လူတွေနဲ့ပေါင်းလို့ရှိရင်

သိကြပြီးကြလားသိကြချင်းရည်ပြီးအာနာပေါင်းတဲ့သက်ခံတာကတတိနားလဲတဲ့ပုဂ္ဂိုလ်ကိုယ်ရဲ့နားလဲတဲ့ပုဂ္ဂိုလ်ဆရာသမားအနေနဲ့သက်ခံတာကိုဒါပေါင်းတဲ့သက်ခံတယ်ပေါ်တယ်ဟိုဒီပါရေးနဲ့ပတ်သက်ပြီးအလုပ်လုပ်တာတွေကတော့ဒါကတော့ဘယ်လိုပုဂ္ဂိုလ်နဲ့ပြီးပေါင်းရတာလဲအဲမိုက်တဲ့လူတွေနဲ့ပေါင်းရတာလဲသူတို့သူတို့အခါပေးပြီးခိုင်းရတာတွေပါလေရှိတာကိုမခိုင်းမကြည့်ဘူးဒါကတော့အဲ့ဒီရောက်ကြမှုတွေကိုကတော့ သူတော်ကောင်းနဲ့ပေါင်းသင်းတယ်ဆိုတာမိတ်ဆွေကြီးအဲကောင်းသောမိတ်ဆွေကြီးညွှန်ကြားပြသနိုင်တဲ့သူတော်ကောင်းဖြစ်နေပေါင်းနဲ့ဆက်ဆံရမယ်သူတော်ကောင်းသူတော်ကောင်းသူတော်ကောင်းနဲ့အတူနေပါသူတော်ကောင်းနဲ့ပေါင်းသင်းပါဒါပါပဲဗမာလိုကတော့ပါဠိလိုမကြက်ကျင်တာတော့လွယ်လွယ်လေးပဲ ပတံပရမမညာယာသေယောဒီနဘာပိယောပတံသူတော်ကောင်းတို့၏ပရမသူတော်ကောင်းတရားအင်အားယာပိယောအပိရှိတော်သူတော်ကောင်းနဲ့ပေါင်းတဲ့စဉ်းစားတော့ဘာအကျိုးရလဲသူတော်ကောင်းတရားပြီးရတာပဲပတံသူတော်ကောင်း၌ပရမသူတော်ကောင်းတရားကိုအင်အားယာပိယောအပိရှိတော်သေယောရှိကြတဲ့တို့၏တမျိုးမြင့်မြတ်သည်ဟောဒီသည် ။ဘာပြီးရောယုံညာနိယနာဟောတိမဖြစ်ပေ။ပြီးရောဆိုအထူးသဖြင့်ညလာတယ်။အစာတုံးကမြင့်မြတ်တဲ့ဂုဏ်တွေဘာမှမရှိသေးတဲ့ပုံညဟုတ်လား။ပုံညအနေကဂုဏ်တွေဘာမှမရှိသေးတဲ့ပုဂ္ဂိုလ်တဲ့ဂုဏ်ရှိတာပဲ။မြင့်မြတ်တဲ့ဂုဏ်တွေရှိတာ။အစားကအမြင့်ငယ်ကုံတော့ရှိတဲ့ပုဂ္ဂိုလ်လည်းအများကြီးတိုးတက်ပြီးတော့လာတယ်။ဒီမျိုးတမျိုးမြင့်မြတ်။ဆိုတော့ဒိဋ္ဌိရှိတာ မြတ်စွာဘုရား၏သာသနာတော်မှာမြတ်စွာဘုရား၏တတိတာပြည့်တဲ့သူတော်ကောင်းတွေနဲ့အတူတော်ကနေပေါင်းတဲ့ဆက်ဆံရင်မြတ်စွာဘုရား၏တရားစကားတွေသူတော်ကောင်းစကားတွေကြားရတယ်ဘယ်လိုကြားရတော့ဆိုဗုဒ္ဓမြတ်စွာဘုရား၏ဂုဏ်တွေကြားရတယ်ဓမ္မတရားတော်ရဲ့ဂုဏ်တွေကြားရတယ်သံဃာသံဃာတော်ရဲ့ဂုဏ်တွေကြားရတယ် သူအရင်တော့မိဘတွေထာသာသမီတွေကြားတာပေါ့မိကောင်းဖတဲ့သာသမီတွေကမိဘကဘုရားသာသနာဝင်ပုဂ္ဂိုလ်တွေဆိုတော့သာသမီတွေကိုဘုရားအကြောင်းတရားအကြောင်းမင်္ဂအကြောင်းဘုရားရှိခိုးဖို့ရဏဂုံသီလဆောက်တည်ဖို့နာဘာသီလဆောက်တည်ဖို့သံဃာတွေရိုသေကြည့်ဖို့မိဘတွေသာသမီတွေသင်ပေးရတယ် အာသမီးကသာမိုးသာသာတော့သူတို့ဘာမှမရှိသေးပဲပဲဘာမှမရှိသေးဘူးသူအဲသေဥစွာကတော့သက္ကတအောင်လို့သက္ကတင်ပြီးသက္ကတလည်းသတိသတိနားလည်းပြည့်လာတဲ့ခါကျတော့တရားတရားတန်ခါအကြောင်းတွေသင်ပေးရအဲ့ဒါပထမကအဲ့ဒီကလေးရတနာတရားတရားတန်ခါနဲ့စပြီးတော့ဘာကုန်မှမရှိသေးဘူးဆိုတော့တုံညပဲရှိတာပဲ ။ပုံရကနေဘုရားတရားသံဃာအကြောင်းသင်ပြီးတော့ဘုရားတရားသံဃာအကြောင်းပြီးလာ။သရဏဂုံသုံးပါးဆောက်တည်ဖို့သင်ပေးရတယ်။ဗုဒ္ဓသရဏဂိသံ၊ဓမ္မသရဏဂိသံ၊ဘာနာသရဏဂိသံသင်ပေးရတယ်။ကျုံးမိပါလေ။သာသမီတွေသင်ပေးမှထားတော့တော်ကြီးကြီးတောင်တော်ဆိုတာပဲကဟိုအကြောင်းလာပြီးငါးဝမှာပဲသင်ပေးနေရ။သောသောကရသင်ပေးရကြတော့ကောင်းတယ်မိပါလေ။မဟာကြောင့်ဒီမှာသူတို့လက်တော်နဲ့ကြိတ်ကြည့်နေတာမှပြောရပါဘူးဆိုသင်ပေးရတယ်သာသမီး ကောင်းသောတရားမူတွေတဲ့အမှန်ကောင်းတဲ့မူတွေလောကကရပစ္စည်းမူတွေပေးတာဒီဘဝသမ်းတာတဘဝလောက်ပဲအကျိုးရမှာဟောတရားတွေကအမွေပေးထားလို့ပြင်သမီးဘဝဆက်ဆက်မှာဒီဘဝသမ်းတာတွေသွားနိုင်တယ်ကိုသားသမီးတွေသမီးဘဝဆိုပြောက်လို့တစ်ယောက်လုံးဒီဘဝစီလို့ရှင်အဲဒီသာသနာနဲ့ပတ်သက်သာသနာအမွေလေးတွေကိုသင်ကြားပေးဖို့လိုပါတယ် ဃာတွေနဲ့ဆရာသမားတွေနဲ့ပေါင်းသင်းရတာရှိတဲ့လူတွေလည်းပဲဆရာသမားတွေနဲ့ပေါင်းသင်းရတာရှိတဲ့အဲဒီပေါင်းသင်းလို့ဖြင့်တရားကြောင်းတရားကြောင်းသံဃာကြောင်းတွေပြည်တယ်များပြီးတာရမဂုံသုံးပါးသောက်တည်ပုံပြီးတော့ရမဂုံသုံးပါးသောက်တည်ရင်ကိုမြင်လာတာပဲရမဂုံလောက်ဒီလို့ရှိရင်လည်းဒီရင်ကုသိုလ်ဘာမှမရှိအောင်တော့ပဲလေးပါးကလွတ်နိုင်တယ်အနတ်ကြီးရောက်နိုင်တယ်ဟောထားတဲ့ဒီနာလေးကြီးဟုတ်လား သေးရတယ်တိုးပြီးမြင်ရတယ်သရဏဂုံဒီရင်ကိုမြင်ရတယ်ငါးလေးလားဒီလို့ရှိရင်ဒါပြီးမြင်ရတာပဲတကယ်တိုးတက်ပြီးတော့အင်းတရင်နေတော့ဘာတော့မစေပါသီလဆောက်တည်ပြမြင်ရတာပဲဒေဝသီလဆောက်တည်ရင်လည်းမြင်ရတာပဲအကြောင်းညင်ရတဲ့ခါကာလတွေမှာရှင်သာမဏေပြုပြီးတော့ရှင်သာမဏေသီလတွေဆောက်တည်ကြတယ်အခုဒီမှာ ကြောင်းပေးတဲ့ကြဲအတွင်းမှာသတိတုံးတွေစင်သားမင်းငါဝတ်ပြီးတော့စင်သားမင်းဒီလာတွေကျင့်သုံးရတယ်မြင်းများလာတာပဲစင်သားမင်းဒီလာတွေမကဘူးဒီမှာသာသနာ့ရေးတာမှာတော့သာသနာ့ဘုဒ္ဓလည်းရတဲ့နေရာရအောင်လို့ပုဂ္ဂိုလ်တော့စင်သားမင်းတွေတုံးနေသုမဝေရဆရာတွေခန့်ထားတယ်ဦးစင်းနေဘုံမှာတော့သူတို့လဲပြီးတော့လဲလဲနေသူတို့တုံးနေညွှန်ပြတယ်အာမကျေးဇူးများပါတယ်ဥစ္စာ သက်သက်လုံးတစ်ဘဝလုံးသုံးကြဝယ်ရကြတော့သာနိုင်တဲ့ပုဂ္ဂိုလ်တွေကရဟန်းပြုကြတယ်ရဟန်းပြုပြီးတော့လဲရဟန်းပြီးတာတွေနဲ့ပြည့်စုံသွားတယ်အဲဒါဒါတွေကသူတော်ကောင်းနဲ့ပေါင်းသင်းလို့ဒီကလည်းတိုးပြီးတမျိုးမြင်းများလာတာလေတဲ့ဒီတဲကနေပြီးတော့တရားအားထုတ်လို့ရှိရင်ချင်းသမထဘာဝနာအားထုတ်သမာဓိကုသိုလ်တွေပွား ဝိပဿနာအားထုတ်လို့ချင်းဝိပဿနာကုသိုလ်တွေပါဝိပဿနာကုသိုလ်တွေမှာလည်းအဆင်းအများကြီးရှိပါတယ်။အင်းနာမရူပပရိစ္ဆေညာနဲ့ပြီးတော့သင်္ခါရုပ္ပခညာအတိုင်းအောင်ဝိပဿနာညာနဲ့အဆင်းပြန်တာတိုးတက်သွားတယ်။မြင့်မြတ်မြင့်မြတ်သွားတယ်။သင်္ခါရုပ္ပခညာရင့်သာပြည့်စုံတဲ့ခါကာလကျအရိယာမညာပုံညာရောက်သောတာပန်ပြည့်သွားတာအဲ့တော့သိနေကြတာပဲ။ဒါရတနိုင်လို့ရှင်တယ်ဒါကရာနာပြင်းတော့ဘူကောင်းတာပေါ့လေ။အဲ့ဒါအစဉ်တိုင်းမြင့်မြတ်သွားပါဘူး။ ဒါပေမဲ့လို့ဒီကာသာရွတ်ပြီးတော့မြတ်စွာဘုရားဖျောက်တဲ့နတ်ကတော့အဲ့ဒါတော့အစဉ်တမ်းမမြင်ကြပါဘူးသူကတော့သူကဘယ်လောက်တုံးဆိုတော့ဒီ၅ပါးတရဏုံ၃ပါးနဲ့၅ပါးဒီလောက်လောက်ပဲသူကတံသူတော်ကောင်းတို့ဣတရမသူတော်ကောင်းတရားကိုဆိုတာအများကြီးပဲအပြင်တော့အကုန်လုံးပါဝင်ရမေကုံကနေပြီးတော့အရိယာမေဖို့တိုင်အောင်အကုန်ပါလာတယ်ဒီမှာသူတော်ကောင်းတရားဆိုဒါပေမဲ့မြတ်စွာဘုရားကြောက်တဲ့နာကတော့ သူကိုယ်တိုင်ပြီးထားတာကရဏဂုံ၃ပါးနဲ့၅ပါးပြီးလာတော့သူကပြီးလာတာကိုအဲ့ဒါနဲ့သူအကျိုးတွေရလာတာဒါမှမဟုတ်သူကအဲ့ဒါတော့ယူပြီးတော့ကြောက်ပါတယ်ဆိုတော့ရတဲ့ရတဲ့ခါတော့ချင်းအကုန်လုံးပဲယူရမယ်တတံသူတော်ကောင်းတို့ဤဓမ္မသူတော်ကောင်းတရားဝိအညာယသိရရှိတော်သေရောရှိရတဲ့တို့၍သမျိုးမြင်များတိဟောတိဖြစ်၏ပါပိယယုံဉာဏ်ဉာဏဟောတိမဖြစ်အဲမူလပထမကအခြေအနေတဲ့တို့မြင်ရတာပဲ တောင်ပေါ်များတက်ရတယ်လို့ပဲတောင်တက်တော့စိတ္တနာစိတ္တနာကြီးစိတ္တနာကြီးမြင့်နေတော့စိတ္တနာနဲ့စိတ္တနာနဲ့မြင့်တယ်လားကြာလည်းမြင့်တယ်ကြာလည်းမြင့်တယ်ကြာလည်းမြင့်တော့ထိရောက်တော့အမြင့်ဆုံးရောက်တော့အဲဒီလိုပဲသူတော်ကောင်းနဲ့ပေါင်းသိလို့ချင်းသူတော်ကောင်းတရားတွေကိုပြီးသလားပြီးကျင့်တယ်တော့ကျင့်သွားရင်တစ်ခင်းနဲ့တစ်ခင်းနဲ့မြင့်မြတ်ပြီးတော့သွားတယ်ဒါသူ့ရွေချက်ကတော့သရဏုံ၃ပါးနဲ့၅ပါးဒီလောက်ကိုရွေပြောပါတယ်ဘာကြောင့်ဒီလိုပြောရတော့ဆိုလို့ချင်း ဒီနတ်တွေကခြေတုံးကပင်လယ်ကိုကူးတမ်းပြီးတော့အယောင်းဝယ်ပြုလုပ်နေတဲ့ကုန်းတွေကိုသူကပင်လယ်ကူးကုန်တယ်ခြေတုံးကတော့ကိုယ်သင်းမောလည်းမရှိသေးဘူးရွက်တွေသင်းမောကြီးတွေပင်လယ်ကူးကြတာအိန္ဒိယကနေပြီးတော့ဗမာပြည်ထဲလာတာပြင်မှာပါဒုနာဘုံကြီးဆိုတာ ဗမာပြည်တို့သုမတရာတို့ဟိုနာအင်ဒိုနီးရှားတို့ဟိုမလေးရှားတို့အဲဒီကြောက်ပြီးတော့ကွန်ကူတန်ရောင်းဝယ်ရတာကမ္ဘောဒီးယားတို့ဗီယက်နမ်တို့လည်းရောက်ပုံပေါ်ပါရဲ့သူအဲဒါတွေသူကွန်ကူတန်ရောင်းဝယ်တွေလောက်ကြအဲဒီမောနဲ့သူတို့ခရီးထွက်လာရမှာ လေမုံတိုင်းနဲ့တွေ့ဟာတူပါတယ်ဥပ္ပါဒဘေကြီးဖြစ်တယ်ဆိုတာကိုဥပ္ပါဒဘေကြီးလေမုံတိုင်းပါပဲအခုတော့လေမုံတိုင်းပဲရှိပါတယ်လေမုံတိုင်းကခဏခဏအိန္ဒိယအိန္ဒိယပင်လယ်ကလေမုံတိုင်းကဟိုကြတယ်မိုးတွင်းလို့ဆိုရင်လေမုံတိုင်းကခဏခဏလာအဲလေမုံတိုင်းနဲ့ကြလို့ရှိရင်တိုင်းနေတာအမှန်ကြီးတော့ သူတို့ကံကထွက်လာလို့9ရက်လောက်ကြာတဲ့ခါကလာကြအပြီးဒီမုံတိုင်းကြောင့်လှိုင်းနေတဲ့ကြီးပြီးတော့သူတို့လူရဲ့ရေဝင်ရောပြက်တာပါလူပြက်ဓမောပြက်ဓမောပြက်တော့ဓမောသားတွေကအများကြီးပဲကုန်းတွေအများကြီးသူတို့ကြီးတော့မှဓမောလည်းနဲဘူးသူကလည်း900ရှိတယ်လို့ဆိုရ900ပါကုန်းတွေ အဲဒီလိုတွေကသင်္ဘောပြည့်ရင်ဘယ်မှပြည့်ကြမှာကြီးပဲဒီမြေကလေးချောင်းလေးဆိုရင်တော့လက်ပြကူရတဲ့ပုံကိုယ်တွေကကူးလိုက်ရင်အာကိုရပြေးတာပေါ့ကိုဝင်နေတယ်ဆိုတော့ကားလည်းမမြင်ရပါနဲ့မမြင်ပြေဖို့ပဲပြောတာပဲသင်္ဘောပြည့်မှာတော့အဲဒါနဲ့သူတို့သူတို့ကိုယ်ွယ်တဲ့ဘာသာရေးတရားရနတ်တွေဖျားတွေ သန္တာကြတယ်တဲ့ကေတော်မူပါကေတော်မူပါပေါ့လေသူတို့သူနာတင်နေသူတို့သူပြားတင်နေသူတို့ကေတော်မူပါလဲတောင်းတာကြငိုကြယူကြသူပွင့်လာတယ်အဲဒီထဲမှာလူကြီးတယောက်ကတော့သူကဘေးကကြကြမြန်ခွေထားပြီးတော့သူကသူကုသိုလ်တွေသူအာရုံပြုသူကတော့ မဟာမကြောက်လန့်တဲ့အခြေအနေမရှိကုသိုလ်ကသူအာကိုအဲဘသူတောင်းတာပဲမယ်လို့သင်္ဘောပြည့်ရင်တော့ဘသူမှလာမကြနိုင်ဘူးကိုကုသိုလ်ပဲရှိတော့တာပဲသိရင်ကုသိုလ်ကနေပြီးနာပြင်းနာရပါတယ်ချက်ချင်းရောက်နေတာပဲငါပြုခဲ့တဲ့ကုသိုလ်တွေရှိနေတာပဲဆိုပြီးတော့ သူကတော့သူ့ကုသိုလ်နဲ့သူအာရုံပြုပြီးတော့အေးဆေးဆေးနဲ့နေရတယ်။အဲဒီမှာဒီပြင်တင်မောသားတွေကမိမိကြီးမြင်ရတော့သူအော်အော်ဒီလိုကြတော့သူမကြောက်ဘူးတဲ့သူ့မှာတော့မိကောင်းမန္တန်ကောင်းမိကောင်းရှိမှပေါ်တယ်သူကြီးတောင်းပါပဲတို့စီကြောက်လိုက်ရတာငိုကြရွကြအော်ကြနေများဒုက္ခဖြစ်။ဆရာကြီးဒီများတွေမှာပြင်းသမောပြက်လို့တရားမပေးကြောက်လို့ အကိုကိုဝဲတဲ့နတ်ပြည်ဖျားတွေတန်တကြတယ်သူတောင်းပြီးတော့နေကြတယ်ခေတော်ဘောခေတော်ဘောသူတောင်းနေကြကြာကြီးတော့ဘာမှလည်းတန်းတာဘူးအင်ကြီးရရတာမကြောက်ဘူးနဲ့တူတယ်ကြာကြီးမကြောက်တဲ့ဖေးမကြောက်တဲ့နီးမကြောက်တဲ့မာနများရှိသလားလို့အာရှိရဲ့ငါမှမာနနီးကောင်းရှိမလားအဲ့ဒီကကျွန်တော်ကျုပ်ပေးပါကျုပ်တို့ပေးပါအောင်ပေးနိုင်မှာမလားပေးနိုင်ပါတယ်ဘာလို့ဆိုလို့ချင်းငါပြင်ဖို့မလားခင်ဗျာ ya amụziro arị bi aaaeboaa na a adodaana a ယေကေစီဗုဒ္ဓံတရဏံကတာသေနတေကမိတံတိအပါယဘုံမေပါယမနုတံတေယံဒေဝကာယံပရိပုရိတံတိယေကေစီအမမရှိအလုံးစုံသောသူတို့သည်ဗုဒ္ဓမြတ်စွာဘုရားဝတ္တရဏကိုဝေယဝိကတာသေစိကကြကုန်၏ဒေတာဘေထိုလုံးစုံသောပုဂ္ဂိုလ်တို့သည်ဒေတာဘေဘုရားကိုကိုဝေယဝိစိကကြသောပုဂ္ဂိုလ်တို့သည်အင်း အပယဘုမေတေဘုံသနာရမိတံဒီမလားယမလားရောက်ကြသောဘုံလတံမာနုတံတရားလူဝလူခန္ဓာကိုဘာယပဲခွင့်ရကုန်ရှိတော်မာနုတံတရားလူဝလူခန္ဓာကိုဘာယအသက်တံကုန်သောအခါ၌အသက်တံကုန်ကံစံကုန်သောအခါကာလ၌ပဲစွာကုန်ရှိတော်ဒေဝကာယနာဘောင်းကိုပရိပူရတံဖြင့်ဖြစ်စေကုန်လတံ အရာကိုကိုယ်အရာကိုသိကနေတဲ့ပုဂ္ဂိုလ်တွေကသေသေးချမ်းမဲ့ပဲလေးပါးမှလွတ်တယ်ပဲလေးပါးမကြနိုင်ဘူးဒီကိနဲ့တရားနဲ့နတ်ပြည်အပေါင်းနဲ့နတ်ပရိသတ်ထဲရောက်ပြီးတော့ဆန်းရသာသာနဲ့နေသွားနိုင်တယ်အခုလူလူချင်းဆိုပါအောင်တော့သူရဲ့ဘဝနေပြီးတော့အကြောင်းတစ်ခုခုကြောက် သက်တမ်းကြတဲ့လူတွေနဲ့ပေါင်းစပ်ဆက်ဆံပြီးတော့အဲကြီးပွားချမ်းသာပြီးသွားနိုင်တဲ့ဤရှိလို့ချင်းချင်းအဲဒီလိုနေရာသိကောင်းတာပေါ့သူကအဲရပြနေတဲ့ပုဂ္ဂိုလ်တွေအဲလူကြီးလူကောင်းတွေနဲ့ပေါင်းသင်ပြီးတော့ဒီဘဝတွေမှာကြီးပွားချမ်းသာသွားမယ်ဆိုရင်အဲဒီမှာအမှန်ကောင်းတာပေါ့အဲဒီလိုပဲလူကသေသွားလို့နတ်ဖြစ်တယ်ဆိုတာသိထထမ်းကြသွားတာလေအဲဒါကြီးပြီးတော့သူက ဒီဘဝသေတော့ဘာမှသူကအစိုးရမှုမအားကိုးရရှိအဲဒါကြောင့်တရဏုံ၃ပါးနဲ့၅ပါးတရားသူမစောက်ပြီးတာလေငါကအာယုံကြည့်နေတာပဲဒါရင်ကျွတ်တို့လည်းပဲပြီးပါဦးသူကတရဏုံနဲ့၅ပါးတရားပြီးအဲ့ဒီလူတွေသမောရ900ဆိုတော့သမောဘမှာလူ900စုဝဲအခန်းတော့လုံလုံလောက်ရှိမှာမဟုတ်ဘူးဘုသမောကြီးတွေတော့တော်တော်ကြည့်ရတာကိုတော့မှတော့ကြည့်ရရှိမှာမဟုတ်ဘူးအဲ့ဒါနဲ့တရားကြီးတရားကြီး တရားစီတရားစီခွဲပြီးတော့သီလပေးရတယ်တဲ့သရဏုံသီလတွေနမောတတာကစပေးကောင်းပေးပါလိမ့်မယ်อืมအာမန္တေကြာကြာကြီးဆိုနေလို့ချင်းသင်္ဘောမြုပ်သွားလိမ့်မယ်လို့နမောတတာကစပြီးသူတို့ပေးပါလိမ့်မယ်ဒီလိုနည်းပဲဖြစ်ပါလိမ့်မယ်လို့ပြောပါတယ်တော့အဲတော့ပထမသတုတ်နမောတတရားသီလပေးနေတော့ ဈေးကချီချင်းပေါ်ရောက်လာပြီတဲ့အဲသူသူသင်္ဘောဈေးဝင်လာတာဒုတိယတစ်သုတ်ကျတော့ဒုစေရောက်လာပြီတဲ့တတိယတစ်သုတ်ကျပေါင်ရင်သင်္ဘာပေါ်ခါလို့တတိဆိုပြီးခါဆိုပြီးတော့ပါခါဆိုသင်္ဘာပါပဲအဲဒီရောက်လာပြီသရုပ်တစ်သုတ်ကျတော့ချဲ့ရောက်လာပြီတဲ့သင်္သမတစ်သုတ်ကျတော့ရင်ဘာပေါ်ရောက်လာပြီသထ သောကျင်များတို့ကြလည်းပင်ရောက်လာရုပ်တော်မယ်သူကမြင်နောက်ဆုံးအတုတ်ကြတော့ကိုမကယူနာနည်းရောက်အခါတုတ်တုတ်ပဲပြရပါလိမ့်မယ်အဲ့ဒါဒီလာလဲပေးပြီးတော့သမောလဲမြုပ်ပြီးပြေးကုန်တာပဲဒီဘယ်မှမတတ်ဘူးကုသိုလ်ကောင်းမှုကအားကိုးရတယ်ဆိုပေမဲ့လို့ယခုလောလောဆယ်တော့ဒီလိုဖြစ်နေတာသမောသမောမမြုပ်အောင်တော့မတတ်နိုင်ဘူးသာမတတ်နိုင်ဘူးဆိုတာကတော့ နာတော့ဒီမောပြည့်ပြည့်မှာဘယ်မှမတတ်နဲ့သို့တော့ဘာမြတ်ကြံတော့ဆိုရင်ဒီမှာသရဏဂုံသီလကုသိုလ်တွေကသူတို့ခဏလေးဆောက်တည်တယ်မယ်လို့ဒီနေ့သာသာဆောက်တည်ကြတာပောဝဆာသာမဟုတ်ဘူးအခုအခုအချို့ပုဂ္ဂိုလ်တွေဆောက်တည်တာကတော့ဝိจิตာညီဘုံတော်တို့ဆောက်တည်တာလည်းရှိနေရှိမယ်ဘုရားကသူကအေးကြအားကိုးရလုပ်ပြီးတော့ဆောက်တည်ကြတာပြီးတော့မယ်ဆိုတော့อืมဆောက်တည်ရတာဒါပဲဖြစ်ပြီးရင်ဘာမှမရှိဘူးဆိုပြီးတော့သူက လေးလေးနဲ့နဲ့သူကဆောက်ကြည့်တာလေးလေးနဲ့နဲ့ဆောက်ကြည့်တော့အဲဒီကပေသွားတဲ့နေရာတိုင်းနဲ့ဒါဝိရဏနာပြင်မှာနာတိဖြစ်ကြတယ်အဲဒီပထမဆုံးဒီလားဆောက်ကြည့်လာခဲ့တဲ့ဆရာကြီးကတော့အဲသူတို့နာစုထဲမှာအလဲကောင်းမှအကြီးဆုံးဘုံဝိမာန်ကြီးနဲ့ဖြစ်တယ်တဲ့ဒါရင်နတ်တွေကတော့ဒီရင်ဒီရင်သင်္ဘောသားတွေကတော့ အဲဒီကပဝန်းကျင်ဆံရံပြီးတော့ဘဝိမာန်နဲ့သူဒွေးမှန်နေပါပဲအကောင်းနေပါပဲသူအကြီးကြီးတွေပါပဲအဲဒီမှာသိကြတယ်သိကြတော့သူတို့စဉ်းစားကြည့်တော့ဘာဖြစ်လို့ဒီသာဖြစ်ပါလိမ့်မလို့နောက်ဆိုတော့သူအိယာနိုးတဲ့လူဆိုတော့အိယာနိုးတဲ့ယောက်ျားကလည်းအိယာကနိုးတဲ့ခါကလားညမှာနေတဲ့ပုံအိယာနိုးတော့ဘာမှ နာကျင်ကြိုက်ခဲမှုမှမရှိပဲသူကပြောပြချင်းပြပဲအဲဒီလိုပဲဇာတုံးကနမောရင်တွေတုံးကတော့အဲဒါကြတဲ့ပါတဲ့ရေဝင်ရေမွန်းပြီးတော့ဒုက္ခတွေတော့နည်းနည်းခံရမှာပေါ့ဒီစီရဆိုတော့ဒုက္ခမရှိဘဲနဲ့တော့ဒီမှာမဟုတ်အဲ့ဒါကြီးကမရှိတော့ဘူးပုံမှန်တခါလဲအဲနတ်ပြည်တခါလဲပြုံးနေဆိုရင်ရောက်ကြီးတယ်နဲ့ပုံမိန်မှနဲ့အဝတ်အစားဆင်းရဲတာတွေနဲ့ခံခံရရအချွေရနေတဲ့ဒုက္ခတွေရကြ ဘာဖြစ်လို့တော့ဒီရောက်လာပါလိမ့်လို့သူစဉ်းစားလိုက်တဲ့ခါကလာတယ်တို့သင်္ဘောပြက်ပြီးသေးလာတာပဲသင်္ဘောမပြက်ခင်ကတို့သရဏဂုံသီလဆောက်တည်လို့ပဲဒိဋ္ဌိဟာချင်းအားကိုးစရာမရှိဘူးဒါတော့သရဏဂုံသီလအမှန်ကျေးဇူးများတာပဲကတင်ညုတကတဝေอืมဘုရားတရားတန်ကအကြောင်းယူပြီးတော့ဒီလိုကုသိုလ်တွေဒီဟာနည်းလေးကပြီးဆောက်တည်ရလို့ နတ်ပြည်ရောက်ရတယ်သိကြည့်ပြီးများတာပဲမြတ်စွာဘုရားသိကြည့်ပြီးများတယ်မြတ်စွာဘုရားဤတရားတော်အမှန်ကြည့်ပြီးများသူတို့တရားသိမကြဘူးငါးပါးသီလဆောက်တည်ရုံသရဏုံနဲ့ငါးပါးသီလဆောက်တည်ရင်တော့ဒီတရားလောက်ရတာဗာတရားမှမရှိသေးဘူးသိကြည့်ပြီးများတာပဲအဲမြတ်စွာဘုရားဤတရားစကားတွေဟောပြောညွှန်ကြားနေတဲ့ပုဂ္ဂိုလ်တွေမင်္ဂလာတော်တွေသိကြည့်ပြီးများတယ်ဒါလူကြီးသွားပြီး တို့အကြောင်းနဲ့မြတ်စွာဘုရားကြောက်ဦးမှာပဲဆိုပြီးတော့အဲဒီအဲဒီညမှာသကောင်းညမှာဒီနတ်စုဝေးတွေလာကြတာကို900ဆိုတော့မနေဘူးလူကြီးကရွာကြီးတွေကနတ်ကြီးကြောင်းလာတယ်လို့ပြောတယ်ချက်ချင်းလို့လားဒါကြောင့်မို့ ရှင်မမောဝလံကကြားမင်းပြောတဲ့အခါကြားမင်းကထောက်ခံတယ်ရှင်မမောဝလံကကြားမင်းတရားကိုကိုယ်ွယ်သိတာကောင်းတယ်တရားတန်ခါကိုယ်ွယ်သိတာကောင်းတယ်တရားတရားကိုယ်ွယ်သိတာချင်းတရဏဂုံရောက်အဲဒီလိုပုဂ္ဂိုလ်တွေကလူပြရသုတည်တဲ့ခါတည်တဲ့ခါကလာနတ်ပြည်ရောက်တယ်ဒါကြောင့်မို့ဘုရားတရားတန်ခါယရဏသုံးပါးကိုယ်ွယ်သိတာကောင်းတယ်ဆိုတော့ဉာဏ်မင်းအမှန်နဲ့ဘုရား ချို့ပုဂ္ဂိုလ်တွေပြင်းဘာကုသိုလ်မှမရှိဘူးရံကုန်ဆောက်တည်ယုံနဲ့နာပြည်ရောက်လာကြတယ်သူကသူကလက်တွေ့ကိုသူကခုနတရားလက်ထက်ကခုနကနတ်တယောက်ဘုံဝိမာန်နဲ့ရောက်လာကြပြီအဲခုနကတယောက်ရောက်လာကြပြီကိုကတစုရောက်လာပြီအခုတော့နတ်တစုကြီးရောက်လာတဲ့အခါမှာသားထင်ရှားမှာပေါ့တော့အဲဒါကြောင့်ညဇောရရလာကြောက်တာတဲ့ပထမဦးဆုံးနာက သာဂိရေဝသမာသေခာသာဂိကုဗေဒကန္တဝံအတံသရမမညာယာတေယောဟောဒီနပါတိယောသာဂိရေဝသူတော်ကောင်းတို့နဲ့နာလင်သမာသေဒဒီလိုကနေရာဤသာဂိသူတော်ကောင်းတို့နဲ့သံထွန်ပေါင်းမဲ့ရှင်တွဲမိဝဲစိကခြင်းကိုကုဗေဒပြုပါ၏အတံသူတော်ကောင်းတို့ဤဓမ္မသူတော်ကောင်းတရားအညာယာသိရပြီရှိတော်ဒေယောရှိကြတဲ့တို့၍တမျိုးမျိုးများပြီးဟောဒီရှိ၏ ပါဠိရောယုံညာသွားတရားနာဟောတိမဖြစ်ပေအဆိုရအဲ့ဒါသရဏဂုံနဲ့ဘာဝသီလဒါသူတော်ကောင်းတရားပဲသူကြည့်တာဘယ်လောက်ကြည့်တာကိုသူတို့ကြည့်တာဘယ်လောက်ပဲကြည့်တာအဲ့ဒါကိုကြည့်ပြီးတော့သူကပြောတယ်သူတော်ကောင်းတရားကြည့်ရင်ညဉ့်ညက်တယ်လို့သူကပြောတဲ့အတိုင်းဒါလေးကဆိုလိုက်ကြအောင်လို့ညာဆန်ဆိုတယ်อืมဆိုရပါတယ်သူကသူတော်ကောင်းနဲ့အတူနေပါ ကုသိုလ်ကောင်းနဲ့ပေါင်းသင်ပါကုသိုလ်ကောင်းတရားကိုသိရလင်တိုးရည်မြင့်မြတ်လေတော့သည်ဘုရားကောင်းတရားကိုသိရလင် တိုး၍မြင်ညာလေတော်သည်တော်ကောင်းနှင့်အတူနေပါတော်ကောင်းနဲ့ပေါင်းသင်ပါတော်ကောင်းတရားကိုသိအားလျင်တို့၍မြင်မြလေတော့သည်တော်ကောင်းနဲ့အတူနေပါ တော်ကောင်းနဲ့ပေါင်းသင်ပါသူတော်ကောင်းတရားကိုသိရလင်းတို့ရည်မြင့်မြတ်လေတော့သည်ကိုကြည့်လာမှာကြောင်းရတယ်သူတော်ကောင်းနဲ့ပေါင်းသင်ပါသူတော်ကောင်းတရားကိုသိရလင်းတို့ရည်မြင့်မြတ်လေတော့သည် Bravo. ဒီတင်မှာလူရင်းကတော့နောက်ပုဂ္ဂိုလ်တွေပါရှင်နာပုဂ္ဂိုလ်တွေခဏခဏလာလာတယ်ကြောကြကြည်သွားမယ်အဲသူတော်ကောင်းတရားပြီးရရင်တိုးရင်မြင်ရတယ်တော့ဒီပုဂ္ဂိုလ်ရတော့တော့နောက်တစ်ပုဒ်ကြံမပါဘူးအဲနောက်နတ်သူကလည်းသူသူ့ထင်မြင်ချက်ကိုသူကကြောက်ပြန်တယ်လို့သာဝိရိဝသမာဗေဒာသဗိကိုဝေဒသံတဝံသတံသရမမြညာယပညာလဘတိမြညာတော် ဒါရီတွေဝသူတော်ကောင်းတို့နဲ့သာလင်းသမာဓိဓာသူတော်ကနေရာဤဒါအတူတူပဲဒါရီသူတော်ကောင်းတွေနဲ့သံတော်ပေါင်းမယ်ရှင်တွေ့မြီဝဲစိတ်ကားခြင်းကိုကိုဗေဒာပြုရာဤသူပဲသဒ္ဒံသူတော်ကောင်းနဲ့သဒ္ဓမသူတော်ကောင်းတဲ့အညာရာသိရပြီးရှိတော်ဒါလည်းအတူတူပဲပညာသိလိမ္မာညာပညာကိုလာဝတိရအရနိုင်ပညာတော်သူတော်ကောင်းမဟုတ်သောတပါးသောပုဂ္ဂိုလ်ထာမနာလာပြီမရနိုင်ဘူး တော်နဲ့ပေါင်းသိလို့ရှိရင်အသိလိမ္မာပညာတွေရတယ်တဲ့ဒီဘဝချမ်းသာရောက်တဲ့အသိလိမ္မာပညာတွေရတယ်တဲ့ဒါလေးပါပဲသူရဲ့ဒီမှာလည်းသူတော်ကောင်းနဲ့သူနေပါသူတော်ကောင်းနဲ့ပေါင်းတယ်မှာသူတော်ကောင်းတရားသိရလင်အသိလိမ္မာဉာဏ်ပညာရလေတော့ဒီအသိလိမ္မာဉာဏ်ပညာရလေတော့ဒီခုနကတော့ တိုး၍မြင်ရလေတော့ဒီအဘိဓမ္မာဉာဏ်ပညာရလေတော့ဒီဒါပဲဖြစ်တဲ့အတိုင်းဆိုရမယ်သူတော်ကောင်းနဲ့အတူနေပါသူတော်ကောင်းနဲ့ပေါင်းသင်းပါသူတော်ကောင်းတရားကိုသိရခြင်းအဘိဓမ္မာဉာဏ်ပညာရလေတော့ဒီသူတော်ကောင်းနဲ့အတူနေပါ သူတော်ကောင်းနှင့်ပေါင်းသင်းမှာသူတော်တရားကိုသိရလင်အပြည့်လိမ္မာဉာဏ်ပညာရလေတော့သည်အဲဒီမှာလဲသူတော်ကောင်းတရားဆိုသူသိတာသရဏဂုံသုံးပါးနဲ့၅ပါးသီလပဲအဲဒါပညာဆိုတဲ့သူဒီလောက်ပဲသရဏဂုံဒီကသာကောင်းတယ်ကိုယ်ဝရရတယ်၅ပါးသီလကျင့်သုံးတာကောင်းတယ် နာပြည်လောကရောက်နိုင်တယ်ဆိုအသိလိမ်မှာဒါလောက်ကလေးကိုကျွေးရပါတယ်ဒါပေမဲ့ရတဲ့ရတဲ့တာယူမဲ့ဆိုဒီပညာလည်းပဲမနေဘူးရတမရတကုပညာတရားရနိုင်တာပဲသူတော်ကောင်းနဲ့ကောင်းတဲ့စကားနဲ့သူတော်ကောင်းတရားတွေသိတယ်ဆိုတာသူတော်ကောင်းတရားတွေကရတမရကိုတိုင်အောင်လို့တရားများတွေအဲ့ဒီတရားသိနိုင်တာပဲအဲ့ဒီတရားသိလို့ရှိရင်သိနေမှပညာတွေကရာတဖို့ပညာတရားတို့အပြည့်စုံနေတာဒါပေမဲ့လို့ ဒီကြောက်တဲ့နာကတော့သူသိတာသရဏုံနဲ့ငါးပါးသီလနဲ့အဲ့ဒါနဲ့စပြီးအပြီးလိမ္မာလေးလူမှာတော့အမှန်တန်ကိုထူးနေတာဟုတ်တယ်မကြရတဲ့ပုဂ္ဂိုလ်တွေသိထူးတယ်မကြရမသိရတဲ့ပုဂ္ဂိုလ်တွေသိထူးတာပြီးတော့အကျိုးပေးရတဲ့ဒီတရံကိုဆောက်တည်တဲ့အတွက်သူတို့သင်္ဘောပြည့်ပြီးသေးလားနတ်ပြည်ရောက်တာကိုဒီတိုင်းကသိနေဆိုဒီလူတွေဘယ်သွားနိုင်မလဲဟာသူတို့မှအာဒီနေ့ကုသိုလ်အောင်မရှိဘူးသူတို့ကိုယ်ဝယ်နေတဲ့နတ်တွေလည်းကျဲနေမှာမဟုတ်ဘူးသူတို့ကိုယ်ဝယ်နေတဲ့ဘုရားလည်းပြီးမှာပဲ ဒါတွေလက်ခံနေမှာမဟုတ်ဘူးဘာတွေဘယ်တော့အကုသိုလ်ကြီးမှမသိဘူးအခုဒီကနီးကက်ကက်ကလေးဘာမှမကြဘူးမနာအကုရတယ်အခုဘုရားသာသနာဝင်မျိုးကောင်းသားမျိုးကောင်းသမီးတွေဆိုတာကတော့ကြာလာပြီမိဘတို့ဘုန်းကြီးသုံးပါလို့မိကောင်းဖခင်သာသမီးတွေပြည့်လို့သရဏသုံးပါးတွေဒီလာကကြာပြီ၅ပါးဒီလာတွေဒီလာကကြာပြီအခု

အာဘိရေဝသူတော်ကောင်းနှင့်သာလင်းသမာသိဒသူတော်ကနေရဤအာဘိသူတော်ကောင်းတို့နှင့်တန်ထွန်ကောင်းမဲ့ခြင်းတွေ့မိဝဲသိကခြင်းကိုကိုဝေဒပြုပါ၏သဒံသူတော်ကောင်းတို့သရမသူတော်ကောင်းတယောက်အညာရအပြည့်ရည်ရှိတော်သောကမေစေသို့ရင်၍နေတော်လူများတဲ့၌နာသောစတိမစိုးရင်ရပဲသမာစွာနေရလေတော့၏ စိုးရင်ရတယ်လောကထဲမှာမစိုးရင်ရမယ်ဆင်းရဲတယ်ရတယ်သူတော်ကောင်းတရားပြီးတဲ့ပုဂ္ဂိုလ်သူသူတော်ကောင်းတရားလည်းဒီသရဏဂုံနဲ့ငါးပါးသီလကိုပြောတာဒီမှာလည်းပဲအရိယာမဂ်ကိုတရားတွေတိုင်အောင်ရာသနာရကိုတိုင်အောင်ပဲသူတော်ကောင်းတရားတွေရပါယူရင်အကုန်လုံးရတယ်ဒါမဲ့သူကြည့်တာသူပြည့်စုံတော်ကိုလည်းသူကချင်းမွန်းတယ်အဲသူတော်ကောင်းတရားတွေပြီးသူတော်ကောင်းတရားတွေကျင့်ရင် ရာဓမေရတ်ကိုရောက်တာလည်းအဲ့ဒီမြောက်ပြည်တော်သောတာပတိမေကိုရောက်ရင်ကိုဟန်ကြလာပါပြီအပေလေးပါးနဲ့စပြီးတော့မတွေ့ရင်ဘူးဘာရဘူးတရားမင်းကြီးကသူတွေကနေပုဗ္ဗနမိတ်တွေမြင်တော့နာပြည်လောကကသူတွေရတော့မယ်တရားသေးကသူရရာရာဓုကြတော့မယ်ကိုရတာရာဓုလေးဆိုကြမယ်သောတာပတိရင်ဝန်းနေကြသိကောင်းတယ်လို့သူပြည်လောကကြီးသေးသေးကိုယ်ကိုရာဓုတော်မှာ ရမယ်ဆိုလို့ရှိရင်ရောက်ရကောင်းတာပဲအရာတဲ့အရာတူကြီးယာရုပဲမဲ့တော့အဲဒါကျုပ်ဆိုရင်ဝင်လဲပဲလဲဖြစ်တာပဲသူကဒါမှမဟုတ်နင်းတဲ့ယာရုတွေကပြောကြမင်းတရားယာရုကလည်းမဟုတ်ပဲပဲတရားကြည့်နေမနေဘူးသိရင်ဒါတွေအကုန်လုံးဆွန့်ထားရတော့သူကတရားသေးသွားတယ်သူကအားလျော်သွားတယ်ဒီနေရာသွားကြည့်ရမယ်တရားအစ်ကတက်လာမှလို့သူရဲ့အချွေရံပေါင်းတဲ့နေနာမည်ပြရတွေပါလေလည်းပဲ သူနဲ့မဆိုင်နောက်အစ်စ်တက်လာတဲ့တရားကတော့အဲသူနဲ့ဆိုင်သွားတော့မှာကိုအဲ့ဒါတွေစဉ်းစားတဲ့အခါကလည်းမလို့မအနာသိုးရင်ပူပန်ခြင်းဖြစ်ဒါနဲ့မြတ်စွာဘုရားတော်လာပြီးတော့မင်းများကြောက်ထားတယ်သူမေးတာသိကောင်းပါတယ်လို့ဆိုတော့အလုံးစုံကလူတွေရောနတ်တွေရောငါးရီကလုံးလေးအလုံးလုံးသတ္တဝါတွေခန္ဓာပါတွေရော ချမ်းသာခြင်းရတယ်တဲ့ချမ်းသာသာနေခြင်းရတယ်ဟိုပုဂ္ဂိုလ်ကလည်းချမ်းသာခြင်းဒီပုဂ္ဂိုလ်ကလည်းချမ်းသာခြင်းကမချမ်းသာမချမ်းသာခြင်းတဲ့ပုဂ္ဂိုလ်မရှိဘူးတဲ့ဒါပေမဲ့လို့လူတွေဆင်းရဲတွေနဲ့တွေ့နေတာဘာကြောင့်လို့ဆိုတော့ဆရာကအိတ်တာမရှိရကြောင်းကာမဘုံကနတ်လူများတို့ကောင်းစားပြီးပါဘေးရန်ပတဲ့အေးညာချမ်းသာနေလိုပါလေ သိတာမေစေသူကျုပ်ဝေခင်ကြီးမကြဆင်းရဲရသည်ဘုညဆောင်မှုဆောင်မှုဒီတာဒီဒီတရားတော်မှာမဟောရတာတော့ကြာတော့ကောင်းတယ်ဆိုဒီနေ့ကဘယ်သူမှမသိဘူးစာလျှောက်သေးအဲ့ဒီတော့တရားအစာကိုမရှိသေးဘူးလားကြာမရှိသေးဘူးလို့အာသိကောင်းတာလားဒီစာကိုဖွဲ့ပလာလို့လူချင်းတယ်လို့ဒီစာမနာကောင်းတယ်ဆိုတာอืม ကာမဘုံသာနတ်လူများတို့ကောင်းစားပြေဝဘေးရန်ပလည်းပြင်းမြချမ်းသာနေလိုပါလေကာမဘုံကပုဂ္ဂိုလ်တွေသူတွေနတ်တွေခန္ဓာကနတ်တွေငကားတွေကလုံးလေးခြေတုံးမှာရှိတယ်အခုတော့ငကားကလုံးတွေရှားလို့မတွေ့ဘူးလူတွေနတ်တွေလည်းထားပါတော့အဲဒိဋ္ဌိလည်းပါလာပါပဲဒီထဲမှာအဲဒီသတ္တဝါတွေကဘယ်သူမေးကြည့်ကြည့်သံဃာကြီးများကကြီးတယ်ဆရာဆိုတာလည်းဘယ်သူမှရံမဖြစ်ခြင်းရဘူး

ကြားမင်းလည်းအဲ့ဒါတစ်ခါပြင်းတယ်သူလည်းငါပြီးသွားလို့ရှိရင်ဒီပြင်လူကကြားဖြစ်တော့မယ်သူကငါနေရာတက်ပြီးတော့နေငါစည်းစိမ်နေပြီးယူတော့မယ်အဲ့ဒါလည်းအကြောင်းပြုပြီးတော့သူပြင်ချမ်းသာပြင်းဣဒ္ဓမေစေသူကျုပ်ပဲ၍ထင်ရင်မကြားဆင်းရရသည်စသည်ဖြင့်အဲဒီမှာဆောင်းဖို့ပြုရတယ်အဲတော့သတ္တဝါတွေကစိုးရင်ရတယ်အာကိုကြံပြုသေးပြီးငါငရဲကြမှာလားတိတ်ဆာပြင်မှာလားဣဒ္ဓပြင်မှာလားဘယ်ရောက်မှာပါလိမ့်မလို့ တရားလက်ကံမရှိရင်စိုးရင်ရတယ်တရားလက်ကံအာကိုရာရှိလို့ကျင်တော့ဘာမစိုးရင်ရအောင်အောက်ထစ်ဆုံးသောတာပတိမေဖို့ရောက်ရင်ပြေးကြပါတယ်အဲ့ဒီမြောက်သေးတောင်မှဝိပဿနာညာသူဆရာလေးဖြစ်ရင်လည်းတော်တော်အာကိုရပါတယ်အဲအဲ့ဒီလိုရအောင်မလုပ်နိုင်ရင်တော့သရဏဂုံသီလာလေးပဲမဲ့လေးလေးနဲ့နဲ့ဆောက်ကြည့်တိုင်းသီလာအာကိုရပါတယ်ခုသင်္မောသားတွေကသရဏဂုံသီလာလောက်ပဲသူအာကိုရရသူတော်ကောင်းတရားပြီးတော့တဲ့သူတော်ကောင်းတရားသူတို့ပြီးတာဘာတော့သရဏဂုံနဲ့သီလာပဲအဲ့ဒါနဲ့ စိုးရင်ပူပန်နေရတဲ့လောကထဲမှာမစိုးရင်ရောစိုးရင်ကျင်းသွားတယ်ဟိုမှာဒီမောပြတော့သိရတော့မယ်သိရတော့မယ်ကဲတော်မူပါကဲတော်မူပါနဲ့ဩနေကြတာပါလုံးပထမသီလဆောက်တည်ကံတဲ့ခါအဲ့ဒီကနေပြီးတော့မစိုးရင်ရကိုသီလာလေးကိုဆင်ញင်ပြီးတော့နေရင်လည်းသေကုန်ရောဒေနာတိချက်ချင်းရောက်သွားတာပဲလောကမေဇေဆိုရင်သူဆိုရင်နေတော့လောကထဲ၌ ဒုက္ခမေဇေဆိုရင်ဘူးဆိုရင်နေတော့ပုဂ္ဂိုလ်တို့ရလည်း၌နာသောဇတိမဆိုရင်ရပဲဆင်းရဲသာသာနေရလေတော့သည်သူတော်ကောင်းနဲ့အတူနေပါသူတော်ကောင်းနဲ့ပေါင်းသင်းပါသူတော်ကောင်းတရားသိဟာလင်းတို့ရင်နေသူတဲ့မှာတို့ရင်မှုကင်းလေတော့သည် ဆိုရင်နေသူထဲမှာဆိုရင်မူခင်းလေတော့ဒီသူတို့လုံးဝဆိုကောင်းတယ်။ဒါရင်ဆိုလဲကြအောင်သူတော်ကောင်းနဲ့ဒီနေပါသူတော်ကောင်းနဲ့ပေါင်းသင်းပါသူတော်ကောင်းတရားကိုသိရလင်ဆိုရင်နေသူထဲမှာဆိုရင်ကင်းလေတော့ဒီ တို့ရင်နေသူတဲ့မှာတို့ရင်ချင်းချင်းလေတော့သည်တို့ရင်နေသူတဲ့မှာတို့ရင်ချင်းချင်းလေတော့သည်အဲဒါတပုတ်ပဲထူပါရောရှင်နာတွေကဒီလိုပဲတို့ရင်တို့ရင်တို့ရင်သူဆွေးပြီးနေတဲ့သူတဲ့မှာတို့ရင်ရင်ချင်းသွားတယ်ဒါသူတို့လက်တွေ့တွေကိုပြောနေတာသူတို့ဒီလောက်နဲ့ပြောနေ နောက်နောက်နောက်တူကပြောကြတယ်သာဝိရေဝသမာသေရာသာဝိကုဗေဒသန္တဝံပဒံသရမမင်းညာယမြာတိနိစေဝေရောသတိသာဝိရေဝသူတော်ကောင်းတို့နဲ့သာလဲသမာသေရာသူတော်ကနေရာဤသာဝိသူတော်ကောင်းတို့နဲ့သံတော်ပေါင်းမရှင်တွင်မိဝဲစိကချင်းကိုကိုဗေဒပြုရာဤပဒံသူတော်ကောင်းတို့တတ္တမသူတော်တရားညာယတိရသည်ရှိသော ညာတိနေစေဆွေမျိုးတို့ရေလဲ၌ဝေရောသတိတင့်တယ်ရလေတော့တည်းတဲ့ဆွေတွေမျိုးတွေထဲမှာဆွေမျိုးအုပ်စုနဲ့တင်းတင်းတယ်တယ်နင်းနေသွားတယ်တဲ့သူသင်္ဘောသားတွေကိုဒီပြီးတော့ပြောနေသင်္ဘောသားတွေတစ်စိတ်တစ်စိတ်ဝေးကြီးဒီသွားတော်မှာနတ်ပြည်မှာဒီတဝေးကြီးဖြစ်ပြီးတော့တင့်နေတယ်တင်းနေတယ်နောက်ပြီးချမ်းသာတွေခံစားနေတော့ရည်ရွယ်ပြီးတော့သူကပြောတယ် တိုင်းနားလေးတော့သိရတာကလည်းဒါကတော့နာကျစ်တာလေးကြီးရပြောတာသူအသိမလေးနဲ့ပါဘူးလေသူတော်ကောင်းနဲ့ဒူနေပါသူတော်ကောင်းနဲ့ပေါင်းသင်းပါသူတော်ကောင်းတရားကိုသိရလင်းသေမျိုးတို့အလယ်မှာရှင်းတယ်စွာနေရလေတော့သည် သူတော်ကောင်းနဲ့တူနေပါသူတော်ကောင်းနဲ့ပေါင်းသင်ပါသူတော်ကောင်းတရားကိုသိရလင်းသွေမျိုးတို့အလယ်မှာကျင့်တယ်စွာနေရလေတော့သည်သွေသွေမျိုးတို့အလယ်မှာကျင့်တယ်စွာနေရလေတော့သည် ဆွေမျိုးတို့အလယ်မှာသင်တယ်စွာနေရလေတော့သည်အဲဒါပေါ်လွန်လာလို့ကြည့်သွားမယ်ဟုတ်နောက်နောက်နောက်နောက်တူကလည်းဆိုရကြောက်ပြန်တယ်သာဝိရေဝသမာသေတာသဗ္ဗိကိုဝေဒသံတော်တတံတရမမင်းညာယ သတ္တာကိသံတိပုဂ္ဂတိဒါရီဝသူတော်ကောင်းတို့နဲ့သာလင်သမာဓိထသူတော်ကနေရာဤဒါရီသူတော်ကောင်းတို့နဲ့တန်ထွန်ပေါင်းမဲ့ရှင်တမီဝဲစိကခြင်းကိုကိုယ်ပိဒပြုရ၏သရံသူတော်ကောင်းနဲ့တရမသူတော်ကောင်းတရားအညာရာသိရာရှိတော်သတ္တသတ္တဝါတို့သည်ပုဂ္ဂတိကောင်းမှုရှိသူတို့၏လာယာနာရွာတို့ဧသံတိလာရရလေကုန်တော်သည် အဲသတော်ကောင်းတရားပြီးလို့ရှိရင်သတော်ကောင်းနဲ့ပေါင်းသင်းတော့သတော်ကောင်းတရားတွေသိရတယ်ခုနကဟိုသင်္ဘောထဲမှာပါလာတဲ့သရဏုသီလထောက်တည်လာတဲ့လူကြီးကိုကြည်ပြောနေတာပြောအောင်အဲ့ဒီသတော်ကောင်းသူတို့သတော်ကောင်းအဲ့ဒီသတော်ကောင်းအဲ့ဒီသတော်ကောင်းနဲ့လူတို့ကပေါင်းသင်းရလို့တဲ့သူတို့မှာသမတ်ပြည့်တဲ့အခါအဲ့ဒီသတော်ကောင်းဆံကနေဒီသရဏုသီလတွေထောက်တည်လိုက်တဲ့အတွက်နာပြည်ရောက်ရတယ်သို့မဟုတ်ဘဲနဲ့ဒီတိုင်းကဒီလိုချင်းဒီလူတွေပဲကောင်းလို့လူ နာရီရောက်တဲ့ပုဂ္ဂိုလ်ရှိရမှရှိမယ်ဒီ900ရဲ့อืมဒါတော့နာဒီနာယောရောက်လာလေတော့ဒီတဲ့သူကတိဘာနာဒီကိုရည်ရွယ်ပြောတာပါပဲလို့နေတော့ဘယ်လိုကောင်းတရားသိရရင်မာတော့ဆိုတော့နာယောသူကတိရောက်လာလေတော့ဒီနာယောသူကတိဒါကဘယ်လိုပါလို့ဆိုင်ဆို သူတော်ကောင်းနဲ့တူနေပါသူတော်ကောင်းနဲ့ပေါင်းသင်ပါသူတော်ကောင်းတရားကိုသိရလင်နာရသူရဲ့ဒီရောက်ရလေတော့သည်သူတော်သူတော်ကောင်းတရားကိုသိရလင်နာရသူရဲ့ဒီရောက်ရလေတော့သည် သရံလျာသိဟာလင်နာယောသူကတိရောက်ရလေတော့သည်ကျဲတော့မချောဘူးတော့သူ့သူကလည်းသူဝိတိနာယောတော့အတူတူအတိတ်တော့ဆိုဝရကာယမရအောင်ဒါကသူဒီရောက်သည်တဲ့ ဒါလည်းသင်ကြားပါတယ်နောက်တစ်ခုရှိတယ်ဘုဘယ်နှဘုတ်ပြီးသွားတယ်ငါးဘုတ်ပြီးသွားတယ်နော်ဒီဓမ္မဘုတ်ကပို့ပြီးတော့မြင်ညာလာတာတော့ဆိုရင်ဆိုရင်ဘူးဆိုပြီးတော့နေရတဲ့သူတွေလည်းမဆုံးမြင်မင်းနဲ့သံသနေရတာတော့ဆိုရင်အဲဒါသင်ရိုးတွေထဲမှာပညာရလာတဲ့ဘုတ်ပညာရလာတဲ့ဘုတ်ဆိုရင်တဲ့သူတွေထဲမှာမဆိုရင်ရလာတဲ့ဘုတ်နောက်ပြီးတော့ သင်မျိုးတွေလည်းမတင်းတင်းတယ်တယ်နေနေတာကတော့ကိုယ်ကနာရတုတရားကတော့ငါ့ဘုပြီးသွားတယ်။သာဝိဝသမာဗေဒသဗိကိုဗေဒဗန္ဓဝံသတံသရမမင်ညာယပတ္တာဒိဋ္ဌံတိသတတံသာဝိဝသူတော်ကောင်းတို့နဲ့ဒါလည်းသမာဗေဒသူတော်ကနေရာဤသာဝိသူတော်ကောင်းတို့နှင့်ဗန္ဓဝံပေါ့မယ်စေတမြွေခြင်းကိုကိုဗေဒပြုပါ၏။သတံသူတော်ကောင်းတို့သရမသူတော်ကောင်းတရားကိုဉာဏ်ရအပြည့်အစုံရှိတော် သတ္တသတ္တဝါတို့သည်ပါတကံအမြဲတမ်းအားဖြင့်ဒိဋ္ဌံဒီသံသာစွာတရားလေးကုန်၏ဒီနည်းအားဖြင့်ပါတကံသံသာစွာဒိဋ္ဌံဒီတရားလေးကုန်၏သာသာပါတတံသတ္တတသတ္တတကလာတော့သတ္တကအမြဲတမ်းဆိုရင်လည်းရှိဒီနည်းအားဖြင့်ပါတသံသာပါတတဘာဝပါတတပါတတဆိုတော့ သမ်းသာစွာအတွက်အနဲ့ကိုရအဲတော့သမ်းသာသမ်းသာစီကြတရားလေးတော့ဒီဆញ្ញသာသာနဲ့အစီအကြနာပြည့်ရောက်ပြီးတော့တရားလေးတော့သမ်းသာစီကြတရားလေးတော့သမ်းသာစီကြတရားလေးတော့ဒီသာပါပဲဆိုရင်ဆိုရမယ်သူတော်ကောင်းနဲ့လူနေပါသူတော်ကောင်းနဲ့ပေါင်းသင်ပါ သူတော်ကောင်းတရားကိုသိရလင်သမ္မာရှိကြသမ္မာရှိကြကောင်းစွာတရားလေတော်သည်ရောတရားကိုသိရလင်သမ္မာရှိကြကောင်းစွာတရားလေတော်သည် သာကောင်းတရားကိုသိရလင်သံသာရှိကြကောင်းစွာသိရလေတော့သည်အဲနတ်တော်ရင်နာကြည့်တော့ကြာကြီးပေါ့တော်ရင်နာကြည့်တော့ကြာမယ်ဆိုရင်လူပြေကမြစ်တရားမှာတာရိနာမှာတနည်းနဲ့တညတရက်ပဲအခုလူတို့ရဲ့သက်တမ်းလက်တရားပြောင်းနေရလို့ရှိရင်နတ်တရားတော့ပဲရှိတယ် လက်တရားနေရတဲ့ဘုရားကြားပါပြီနဲ့80ကျော်လောက်ပြန်ကိုနေရတာဆိုကြားနေအဲအနှစ်တရားမှာတရက်အဲဒီတော့ရက်ပေါင်း30ကိုဒလားနေတော့သူကြီးကနှစ်တရားပေါင်း30ဆိုတော့ဒီ3000ပြီးသွားတာပေါ့တော့အနှစ်3000နှစ်ပေါင်း3000မှာ အဲဒါဝိနာတရားတရက်ပဲကိုမြတ်စွာဘုရားပရိနိဗ္ဗာန်ဆိုတာနှစ်ပေါင်း2500ရှိတယ်2500ဆိုတော့ကိုဒလမကြည့်သေးဘူးဆိုတော့ဒလမကြည့်သေးဘူး3000မှပြည့်မှာအဲဒီတုန်းကနတ်ပြည်ရောက်နေတဲ့နတ်သားတွေနတ်သမီးတွေကြားလည်းကအများကြီးပဲဒလသားဒလသမီးတော့မကြည့်သေးဘူးဒါဒါဝိနာပြောတာဟိုဒါဝိနာလည်းမြင်တဲ့နေရာတွေကပိုပြီးတက်ကြည့်တယ်ဟိုမှာအဲဒီတော့ရက်ပေါင်း အဲအဲဒီလိုရက်ပေါင်း30ကတလပေါ့30တလအဲဒီလပေါင်း12လတနည်းတဲ့3000ဆယ်နဲ့ဆိုတော့ပုံလုံး6000ရှိမှာပေါ့ဒါဒီအဲဒီလိုနှစ်ပေါင်း1000နဲ့3600မှာ300 3000ဆိုလက်လို့ရှိရင်3600 3000 3သန်း3ကလေး3ကလေးနဲ့6သန်းရှိတယ်နှစ်ပေါင်း3ကလေးနဲ့6သန်း36သန်းပေါ့ဘုရားတို့ပြောရတယ်ကလေးမပြောသန်းနဲ့ပြောကြ36သန်းနှစ်ပေါင်း36သန်းအဲ့ဒါဒါရဏနာပဲပဲဇာတိဆိုနေရမှာဆန်းရမ်းတယ်ဇာတိဆိုနေရပါအဲသူတော်ကောင်းနဲ့ပေါင်းသင်မှာသူတော်ကောင်းနဲ့ဒူနေပါသူတော်ကောင်းနဲ့ပေါင်းသင်မှာသူတော်ကောင်းတရားကိုသိရလင်း သမ်းသာရှိကြာကောင်းစွာတရားလေတော့သည်ဘုရားသာသာနဲ့အကြာကြီးနာပြမှာကြည်ရမယ်။အဲသူတို့သရဝံတရားပြီးပြီးကျင်လာဘယ်တော့ကြာတော့ဘာမှမကြောက်ဘူးတချို့ကခုနနောက်ဆုံးသူကဗဇရေဝေကံနည်းမနေ့ပိုင်းမှာရှိမှရှိပါမလားပြောတာမနေ့ပိုင်းရှိတဲ့ခါပါတော့အဲလိုကလေးဆောက်တည်တာနဲ့နောက်ကြည့်ရောက်တာအင်းပထမသောသောကင်းက သီလဆောက်တည်တဲ့ပုဂ္ဂိုလ်တွေလည်းနာရီပိုင်းတနာရီတောင်ရှိမှမဟုတ်ပါဘူးအဲဒါလောက်သီလဆောက်တည်တာလည်းနဲ့တောင်မှနတ်ပြည်ရောက်နိုင်တယ်အခုဘုရားသာသနာဝင်တွေမှာဆိုတော့ငယ်ငယ်တွေကဘုံသီလတွေဆောက်တည်တာတော့အားကိုးကြတယ်ရှိပါတယ်ဒီရင်ကုသိုလ်တွေဘာမှရှိနေအောင်တော့တောင်ကုန်သီလနဲ့ကိုအားကိုးကြတယ်နာရှိနေတာအခုတော့ဒီရင်ကုသိုလ်တွေဒါနာကုသိုလ်တွေလည်းအများကြီးရှိရတာပဲဒီတရားထုတ်တာတွေကတော့သိကောင်းတာပေါ့နာကောင်းတဲ့ဥစ္စာတွေကတော့အကြမ်းမပြောဘူး သူတော်ကောင်းနဲ့ဒူနေပါသူတော်ကောင်းနဲ့ပေါင်းသင်ပါသူတော်ကောင်းတရားကိုသိရလင်းချမ်းသာရှိကြကောင်းစွာသိရလေတော့သည်အဲ6မျိုးကြည့်သွားပြီးတော့အဲ6မျိုးပြီးတဲ့ခါကလာနတ်တရားလျှောက်တဲ့ဟာရသော်ဘုရားတဲ့ပြီးတော့ပြီးပြီးကိုယ်သင်ကြီးနဲ့ကိုပြောကြတာဒီတကယ်ဘသူဟာအကောင်းဆုံးပါလေဘုရားလို့ပြောတော့သဗ္ဗတံဟော သူပါပိတာနဲ့ပရိယာယနာမြတ်စွာဘုရားချွင်းချက်ဒီမနာကတော့အာဟုသောငါရှင်နတ်သားတို့သဗ္ဗသာလုံးစုံသောဘောတင်တို့ဤစကားသည်ပရိယာယနာ ပရိယေအားဖြင့်အကြောင်းပရိယေအားဖြင့်သူပါတိတံကောင်းစွာပြောဆိုသောစကားကြီးပါပဲစကားကောင်းကြီးပါပဲကောင်းကြီးပါပဲသူအမှန်ကြီးပါပဲဒါနဲ့သူနည်းနဲ့သူပေါ့တဲ့သူကနဲ့သူကောင်းတာอืมအဘိဇာမမပြီးသူနာထားတယ်အဘိဇာတော်တော်လေးမမပြီးငါဖျားဤလေးဝသနံစကားကိုသူနာကနာကြဩမြတ်စွာဘုရားဒီကုန်းချုပ်တယ် အာဘိရေဝသမာတိတာသာဘိကိုဝေဒသာလဝံသဒံသရမမဉ္ညာယသာသဒုက္ခသမုစ္စတိမြတ်စွာဘုရားမြတ်စွာဘုရားရဲ့သဘောကြတာတော့အဲ့ဒါအကောင်းဆုံးပဲဟိုဟာတွေလည်းယူရင်ရပါတယ်ဟိုဟာတွေလည်းယူလို့ရှိရင်သေယဟောတိတစ်ဆင်းတစ်ဆင်းမြတ်တော်လို့ရဟနာတိုင်အောင်မြတ်သွားတာပဲအဲဆိုရင်ဘူးဆိုတာကျင်းတာကတော့လေဆိုရင်ဘူးဆိုတဲ့အဆင့်ကိုရောက်နေတာ ပညာရတယ်ဆိုတော့အရာတခုပညာတရားရနိုင်တာနောက်ပြီးတော့သင်္ကြန်တို့ဣဒမှာတင့်နေတယ်ဆိုတာကလည်းပဲဒါလည်းပဲတရားဥပဒေနဲ့တင့်နေတယ်ဆိုရင်တော့ပူကောင်သုဆိုလည်းပြောကနတ်ပြည်အောင်ဆိုတော့ဒါတွေကတော့သင်္ကန်းနေနေနေပြီးတော့နာယသူရီရောက်တယ်ဆိုတာနာယသူရီရောက်အောင်တော့ပဲသူကလည်းသင်္ကန်းနေနေอืมသံသာတွေနဲ့အစီကြာကြီးတည်ရဲဆိုတော့သူကနားရွာလောက်ကြီးကျပြီးတော့ပြောတော့သူကလည်းငယ်သင်္ကန်းနေရသော်ဗျာ သာဂိရိဝါသမာသေတာသာဂိကိုဝေဒသံတော်တတံသရမမင်းညာယသာဝဒုက္ခဗမုစ္စတိသာဂိရိဝါသူတော်ကောင်းတို့နဲ့သာလင်သမာသေထတူတော်ကနေရာ၏သာဂိသူတော်ကောင်းတို့နဲ့သာထွန်ပေါင်းမဲ့ရှင်တွဲမိဝဲစီကခြင်းကိုကိုဝေဒပြုရ၏တတံသူတော်ကောင်းတို့၏သတ္တမသူတော်ကောင်းတရားကိုဉာဏ်ရာသိရသည်ရှိတော်သာဝဒုက္ခအလုံးစုံဆင်းရဲပေါင်းမှဗမုစ္စတိလွံ့မြောက်လေတော်သည် အကုန်လုံးဆင်းရဲတွေကအကုန်လွတ်တယ်အရေးကြီးတာအဲ့ဒါအရေးကြီးတာသူတော်ကောင်းတွေနဲ့ပေါင်းတဲ့သူတော်ကောင်းတွေကဘာတွေလို့ဆိုမြတ်စွာဘုရားမြတ်စွာဘုရားရဲ့သူတော်ကောင်းကတော့မြတ်စွာဘုရားပထမဆုံးသူတော်ကောင်းပဲမြတ်စွာဘုရားဤဒီဝိဒံသစ္စာဘုရားလက်သူတော်ကောင်းပါပဲမြတ်စွာဘုရားဤဒီဝိဒံမှာဆိုရင်အဲ့ဒါသာဝကတွေစန္ဒာရိပုရိယရှင်မောကလန်သူတော်ကောင်းတွေဓမ္မကာသဝအစရှိတော့မဟာသာဝကတွေလက်သူတော်ကောင်းတွေပဲအဲဒီကပြီးတော့ သဂရိတာဝကယဟနာတွေရှိဆရာလက်ထက်ကသူတော်ကောင်းတွေပဲညဇာယပြိနိဗ္ဗာန်ဆံသွားတဲ့နောက်လည်းပဲယဟနာပုဂ္ဂိုလ်တွေရှိတာသူတော်ကောင်းတွေပါပဲအနာဂါနေတဲ့သူတော်ကောင်းတွေပဲမရာဂါနေတဲ့သူတော်ကောင်းတွေပဲယဟနာတွေလည်းသောတာပန်နေတဲ့သူတော်ကောင်းတွေပဲကလျာဏပုထုဇဉ်ပုဂ္ဂိုလ်တွေသူတော်ကောင်းတွေပဲပရိယပฏิပတ်နဲ့ပြည့်စုံပြီးတော့ကလျာဏပုထုဇဉ်တွေကရိယာမဟုတ်သေးဘူး သရိယတိမြတ်စွာဘုရားဟောတဲ့တရားတွေလည်းကျွမ်းကျင်လိမ္မာနေတယ်ပฏิပတ်ဘက်ကလည်းကျင့်သုံးနေတယ်အရိယာမဲမြောက်သေးဘူးဆောင်းတော့သူတို့လည်းသူတော်ကောင်းနေတယ်အဲဒီသူတော်ကောင်းနေနဲ့သူတော်ကောင်းနေပါတဲ့သူတော်ကောင်းနေဆရာသမားဖြစ်နေကိုယ်ဝယ်စိကပါပေါင်းနေဆက်ဆံပါတဲ့အဲဒီသူတော်ကောင်းတွေတရားတရားစာကြည့်တော့သူတော်ကောင်းတွေတရားသိရပါလိမ့်မယ်အချင်းတွေပါချင်းတော့သီလသမာဓိပညာကျင့်နေပါလေအဲဒါတွေသိရနိုင်မယ် သီလပြည့်စုံအောင်ကျင့်မာရီပြည့်စုံအောင်ကျင့်ပညာပြည့်စုံအောင်ကျင့်အပမာရိနာမမေသောတတိတရားဖြင့်သံပါရိခာသီလသိက္ခာသမာဓိသိက္ခာပညာသိက္ခာကိုကြည်စီအောင်အထူးကြပြီတော့သက်စွာကြပြိမသံဃာမှာပါတယ်အန္တဒါနိဘေကဝေအာမန္တရားမိဟော ဝေယဓမ္မသင်္ခါရအပမဟာရိနာသမ္ပါရိတာအာနာရဏိဘေကွေအာမန္တယာမိဟောဘေကွေယံတို့အာနာဒာနိခုခါကာလနဲ့ဝောတင်တော်အာငါသည်အာမန္တယာမိမိမာခဲ့သည်အာမိဘများယောဝဝေဒနာတွေကြီးပြည့်ဖြစ်ညှော်လည်းမရှိတော့ဘူးဆိုတဲ့အခါအမှန်တရားချင်းမြန်လို့တဲ့သားလေးတွေသမီးလေးတွေကို မှားထားခဲ့တယ်နေရေးထိုင်ရေးပစ္စည်းတွေဘာတွေတုံပြီးသိသိထားလို့ရှင်လည်းဘယ်နာဘာတွေရှိရဲ့ဘယ်နာမှာရှိဘယ်လောက်ရှိတယ်ငွေဘယ်လောက်ရှိတယ်စသဖြင့်ဘုရားသမီးတွေမှားခဲ့နေရေးထိုင်ရေးတွေလည်းမှားခဲ့အဲဒီလိုညစွာဘုရားနောက်ဆုံးအနေနဲ့ဒိဋ္ဌဝေယဟန်တို့ယဟန်တွေကိုဗရဏပြုပြီးတော့မှားခဲ့တယ်ဒီတုန်းကလည်းအဲဒီယဟန်တွေပဲနာနာရှိပါဒါပေမဲ့လို့ယောသမီးညာမိမတွေလည်းပဲခိုင်းတာပါပဲ။ မျိုးသားဥပါဒကာဒကာတွေလည်းဆိုင်တာပဲမျိုးသမီးဥပါဒကာမတွေဓမ္မတွေလည်းဆိုင်တာပါအကုန်လုံးပါလေသူအာမန္တရားမိနောက်ဆုံးစကားအနေနဲ့မိန်ကြားခဲ့မယ်မှာခဲ့မယ်ပါတော့ဆိုတော့ဝေယဓမ္မသင်္ခါရသင်္ခါရသင်္ခါရတရားတွေဝေယဓမ္မပြည့်ခြင်းသဘောရှိကုန်၏သင်္ခါရတရားတွေဆိုတာပြည့်ခြင်းသဘောရှိတာကြီးတဲ့ပဲဘာမှအာမကိုရဘူးသင်္ခါရတရားတွေဆိုတာဘာတွေတုံးဆိုရင် စာအုပ်ထဲကတရားတွေမဟုတ်ဘူးကိုယ့်ဘဝတရားတွေပြောတာဒီတိုင်းဒီတိုင်းကိုယ်တဏ္ဍာမှာသင်္ခါရတွေပဲသင်္ခါရတွေယုံနာဓမ္မသင်္ခါရတွေကအာထုတ်မှုကိုပြောတာမဟုတ်ဘူးတချို့ကသင်္ခါရဒီတိုင်းဒီတိုင်းသင်္ခါရတွေဒုက္ခဆိုတာနဲ့ကုသိုလ်တွေလည်းပဲသင်္ခါရဒုက္ခပဲမလို့ရဘူးဆိုပြီးဒီလိုခေါ်တဲ့ပုဂ္ဂိုလ်ကြီးတောက်တောက်တဲ့နဲ့ဘုရားဥစ္စာတွေအဲဒါတွေအဲဒါတွေမိကောကြီးလုပ်ပြီးတော့ကြိုက်ပြီးတော့သင်းလိုက်ပြီးတော့ဟောပြောနေတာ သာသနာပြည့်တွေပါလေဒါတွေကတော့ညဇာဗျာသုံးပါတယ်တလွဲတခြားကြီးမဟုတ်တာတွေချက်ရောက်ကုန်ဒီသင်္ခါရကယုံနာနမသင်္ခါရကံစိတ်ဥရုဟာရအစရှိသောဆင်ဟာဆင်ဟာအကြောင်းကြောင့်ဖြစ်ပေါ်နေတဲ့တရားတွေတဲ့ကံစိတ်ဥရုဟာရဆင်ဟာဆင်ဟာအကြောင်းကြောင့်ပေါင်းစုညီညွတ်ပြီးတော့ပြုထားလို့ခိုက်တံအားဖြင့်ဖြစ်ပြီးတော့ပြည့်နေတဲ့တရားတွေလို့ဆိုလို့တဲ့သင်္ခါရသင်္ခါရယုံနာနမသင်္ခါရတရားတွေသင်္ခါရကံစိတ်ဥရုဟာရ အစကြည့်တော့ဆရာဆရာအကြောင်းတို့ကပေါင်းစုံညီညွတ်ပြုရင်ပေးမှဖြစ်ပေါ်ကြတဲ့ယုံနာနာသင်္ခါရတရားတော်ကြီးဘောရဓမ္မာပြည့်ချင်းသဘောရှိကုန်၏ပြတ်တာကြီးတယ်ပဲမပြည့်ပဲဒီနာမရှိဘူးတဲ့ပရိပုဂ္ဂိုလ်တွေနေကတော့ကိုရုပ်ကိုကြည့်တယ်ပဲငယ်ငယ်တည်းကခုတည်းကခိုင်းနေတယ်အောင်မိတာကိုအကြောင်းညွှန်လို့ကြားမှနေလို့ရှိရင်ပြင်းမပြည့်မစည်းပဲနဲ့ဒီနေ့လည်းသင်တာပဲစိတ်လည်းငယ်ငယ်တည်းကစိတ်ရခုတည်းက ကြောက်တဲ့စိတ်နဲ့ထင်တာကိုရောစရောအများအားခိုင်းတည်နေတယ်ထင်တယ်ပြီးတော့နောင်လည်းပဲတော်တော်နဲ့မတင်ကြနိုင်ဘူးထင်တယ်တချို့ကတည်းကအသက်ရှင်အောင်ဆိုပြီးတော့ဒီတွေဝါတွေအဘိယဓာတ်တွေဘာတွေနဲ့ဒီလိုလည်းပြည်ပြည်များမသေးမသေးဘူးကသူတို့ကြည့်လို့လုံနေတာဒါပေမဲ့ယုံနာနမသင်္ခါရတွေကဘယ်ဟာမှသိမ့်ချဘူးတဲ့ဘယ်ချိန်မှမဆိုပြတ်နေတာတွေ ပြည့်စည်နိုင်တဲ့တရားတွေပဲဒီနေ့ဒီချိန်ကျရင်ပြည့်စည်ကြနိုင်မယ်ဒီနေ့ချိန်ကျပြည့်စည်ရမှာပဲအခုလူတွေအကုန်လုံးရှိမှာမဟုတ်ဘူးအဲလွန်ခဲ့တဲ့နေ့တရားကျော်ကလူတွေအခုနေမရှိဘူးအခုနေအခုခုနေကလူတွေလည်းနောက်နေ့တရားကျော်ကြလို့ချင်းဘာမှရှိမှာမဟုတ်ဘူးအကုန်လုံးကုန်သွားတယ်သင်္ခါရယုံနာနမသင်္ခါရတွေသင်္ခါရကံစီဝရုဟာရစရှိသောဆင်ရဆရာအကြောင်းတွေမှာပေါင်းစုံညီညွတ်ခြင်းမှာ ဖြစ်ပေါ်လာကြတဲ့သင်္ခါရတရားတို့သည်ဝိရဓမ္မပြည့်ခြင်းသဘောရှိကုန်၏အဘမရဏမမေ့တဲ့သူတရားရင်တမ္ပါရိထာပြုတဲ့ပြုလိုက်တဲ့ကိစ္စကိုကြည်ကြည်အောင်ကြည်ကြည်ကြပြီးတော့အထုကြပြီးတော့မြတ်စွာဘုရားမှာတော့တမ္ပါရိထာကြည်ကြည်အောင်အထုကြတဲ့မာရီပြုရမှာတော့ဒီလကိစ္စကြည့်စီရမယ်သမာဓိကိစ္စကြည့်စီရမယ်ဉာဏ်ကိစ္စကြည့်စီရမယ်ဒီလကိစ္စကတော့သောတာပတိမေဖို့ရောက်ရင်ဒီလကိစ္စကြည့်ရ မာဓိကိစ္စကနာဂံဖြစ်လို့ရှိရင်သမာဓိကမင်းပရိပူရကာရီလို့ခေါ်တယ်နာဂံပုဂ္ဂိုလ်ကနာဂံဖြစ်ရင်သမာဓိပြည့်စုံသွားပြီစိတ်မနိုင်နေမရှိတော့ဘူးသမာဓိပြည့်စုံသွားဉာဏ်နာဖြစ်တဲ့အခါကျပညာကိစ္စအကုန်လုံးသိသွားပြီယုံနာနမသင်္ခါရနဲ့စတဲ့အိစ္ဆဒုက္ခနာတအကုန်လုံးပိုင်းခြားသိသွားပြီဒီကံသားရကြဘာမှမရှိဘူးဆိုတာအကုန်လုံးသိသွားအနာဂံကကာမရာဂပြဘာရခင်းမြင်မယ်လို့ ကိုယ်ဘဝလေးနဲ့ကိုယ်တော်သာယာမှုကကြားနေသေးတာပဲအကုန်လုံးမသိသေးဘူးသိကြကြားနေသေးတယ်သောတာပန်ကဆိုတော့ပြောကြံကြည့်ဘူးသောတာပန်တက္ကတိတိဝိသိကြကင်းနေမယ်လို့သူကကာမအယုန်တွေသူကသာယာနေသေးတာဟိုလူလောကမှာဒီရတီဆောင်ပြီးတော့ဒီနောင်သားမိုးဒီလိုလည်းနေနေတာသောတာပန်အဲဒါကြီးကဒိဋ္ဌာတွေမပြီးသေးဘူးဒီလားသမာဓိပညာအကုန်လုံးပြီးတာအရဟတကိုရောက်မှရဟနာဖြစ်မှပြီးတာအဲ့ဒီပြီးအောင်လို့အားထုတ်ခွင့်မြတ်စွာဘုရားမှာထားခဲ့တဲ့ရဟန်းတို့ အဲသင်တို့မမေ့မေ့တော့ဒီတရားဒီတရားနဲ့ပြည့်စည်အောင်လားအားထုတ်ကြပြီတော့သင်တို့သာနာမှာရှိနေတဲ့ယုံနာနာမှာသင်္ခါရတွေဘာမှအမကိုရဘူးတို့နောက်ဘယ်လောက်သက်ရှိအောင်မှာပဲဘယ်လောက်နေရအောင်မှာပဲလို့သိမကြဘူးအာမကိုရဘူးဒါတော့လူဘဝကမဟုတ်ဘူးနာဘဝရောက်လဲနာသင်္ခါရလဲအာမကိုရဘူးမြမဖြစ်လဲအာမကိုရဘူးဒါတွေကဒီနေ့ကျပြည့်စည်တာကြီးတဲ့ပဲဒါတော့ သီလသမာဓိပညာကိစ္စကြီးကြီးအောင်မအားထုတ်ကြရတော့လို့မြတ်စွာဘုရားအမှားနဲ့အဲ့ဒါသူတော်ကောင်းတရားပဲအချင်းချင်းဝါနေတာသူတော်ကောင်းတရားပဲအဲ့ဒီသူတော်ကောင်းတရားပြီးလို့ဒီသူတော်ကောင်းတရားကျင့်လို့ရှိရင်အလုံးစုံသောဆင်းရဲမှလွတ်တယ်အဲဘောဓဘာတိမေကိုရောက်ရင်အပယ်ဆင်းရဲမှလွတ်တယ်ခုနဘဝတဲ့ကိုလွန်ပြီးတော့ကျင့်မဲ့ဘဝအဲ့ဒါတွေကျင့်တော့ခုနဘဝတဲ့ကိုလွန်ပြီးတော့ဥပယဒါရဏဒါရသေယဒါရအဲ့ဒီဆင်းရဲ

သဗ္ဗဒုက္ခမမုစ္စတိဒါဒီတွေကသူတော်ကောင်းတို့နဲ့ဒါလည်းသမာဓိတသူတို့ကနေရည်ဒါဒီသူတော်ကောင်းတို့နဲ့သံတော်ပေါင်းမဲ့ခြင်းတို့ရဲ့မြွေသိတာခြင်းကိုဘုဝေကကြည့်ရည်အခုဒီမှာလာပြီးတော့ဘုဝေကပြီးတော့ဆောက်ကြည့်တရားနာတရားကျင့်သုံးပြီးတော့နေတဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားကပြောတဲ့ဒေသနာတော်နဲ့ကြီးပါပဲဒါသူတော်ကောင်းတွေနဲ့ဘောင်းနဲ့ဆက်ဆံတဲ့လူတော်ကောင်းတွေလည်းရှိတယ်ဒီထဲမှာ ရဟန်းသူတော်ကောင်းတွေလည်းရှိကမ္မထဆရာတွေပါတယ်ဘုန်းတော်သူတော်ကောင်းတွေလို့ဆိုရတာပဲလို့အဲဒီသူတော်ကောင်းတွေနဲ့ကိုပေါင်းတဲ့ဆက်ဆံနေလို့သူတော်ကောင်းတရားတွေကြားပြီးနေရတာပဲဒီလပဲလို့ဆောက်ကြည့်ရတယ်သမာဓိပြောင်းဘယ်လိုအားထုတ်ရတယ်ဝိပဿနာပညာပြောင်းဘယ်လိုအားထုတ်ရတယ်အိစ္ဆဒုက္ခအနတ္တပြောင်းဘယ်လိုရှုရတယ်မှတ်ရတယ်ပฏิပဒဒေသနာတော်ရမြင်နေကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေရှုရတယ်ဒါကြတယ်အကုန်လုံးမရှုနိုင်သေးရင် နည်းနည်းကစပြီးတော့ယူရတယ်ဘိုက်ကတောင်းနှင်းလှုပ်ရှားနေတဲ့ဝါယောဓာတ်ကိုသိအောင်ယူဒါကသူကလွယ်လွယ်လေးပဲလွယ်လွယ်လေးပဲမယ်လို့ညီးမြရင်သူကကျွတ်မှမသိဘူးကိဇံတော်ဟာသွားပြီးရှိတော်လဲကိဇာမိဒီသွားပြီးဟူ၏ပဇာနာတိသိ၏သစ္စာပြတဲ့ဟောတာလားဒါမှမဟုတ်သွားရင်သွားတယ်ရှိရမယ်ဆိုတာသိမသိကြဘူးအဲဒီကြာကြာနာအာထုံနေတာတွေတော့မှသူတို့ကအပြစ်ပြောခြင်းပြောနေတယ်သူတို့သဘောမကျတာနဲ့ဒါမတရားမဟုတ်သေးဘူး အဲဒါကခွေးမြေခွေးတွေတော့ပြီးနေတာပါဘယ်ဟုတ်မလဲခွေးမြေခွေးတွေအခုတော့သွားတဲ့ခါကလာကျတော့ကြွားတိုင်းလှမ်းတိုင်းချတိုင်းဘယ်ခွေးမြေခွေးပြီးလဲခွေးမြေခွေးမပြောနဲ့အဲ့ဒီပြောနေတဲ့ပုဂ္ဂိုလ်တွေမသိဘူးလူကြီးရမ်းပြီးအဲ့ဒီပုဂ္ဂိုလ်ကိုသူသွားတိုင်းချလာတိုင်းမသိဘူးဟာဒီရောင်သေးဝဲပုဂ္ဂိုလ်တွေဒီရောင်ဝဲပုဂ္ဂိုလ်တွေစဉ်းစားသွားနေတာဒီဒီကြီးစားပြီးရုံးလို့လို့တဲ့ပုဂ္ဂိုလ်ကသူ့လုပ်တယ်သူစဉ်းစားသွားနေတာပဲအဲရဟန်းတော်တော်တွေကလည်းဆုံးမသွားတယ်ဆိုတော့သူဆွံ့ရဖို့နဲ့ ရှင်းရဖို့နဲ့ဒါစိတ်ကူးပြီးသွားနေတာတရားနဲ့သွားတဲ့ပုဂ္ဂိုလ်ကရှားတာပဲရှားတယ်ဒီသတိဓာဘာဝနာလောက်ကိုကြားရနာအောင်ဆိုတဲ့ပုဂ္ဂိုလ်တွေတရားနဲ့သွားတာကြားပါတယ်တရားနဲ့ရှုမှသွားတာတော့မှသီလနဲ့မမှတ်မိပဲနဲ့လွတ်ကုန်တာတွေအများကြီးအများကြီးဒါသူများမပြောနဲ့ခွန်ကြီးတို့တရားထုတုံးကတည်းကဒီလိုပဲလောကသုခံလာတာပဲတလားလောက်ပဲသုမှန်သွားသွန်တယ်မှတ်တော့မှတ်သွားနေတာပါပဲမှတ်သွားနေတော့ပြည်ပြင်းနဲ့သွားနေတယ် အားမယ်လို့စိတ်ကူးဆိုတာတွေ့ရတာမှမကွာဟိုးတခါတခါကျတော့စီလန်းနေတော်တော်များတယ်မှတ်နေဘူးအမိတ်ပုံမှာဥစ္စာညာနေပြီဆိုဒီဥစ္စာကြီးမှားတယ်သူကအဲသူကခွေးမြေခွေးမြေနဲ့တရားထုတ်နေတဲ့ပုဂ္ဂိုလ်တော့စီလန်းနေကြတာလည်းမမီလုံးလို့ဆိုတာသိကြထုတ်တော့သူကလွယ်တဲ့အလုပ်မဟုတ်ဘူးအဲဒီလိုမသိတဲ့ပုဂ္ဂိုလ်တွေကအဲဒီလိုမသိတာဟုတ်အဲဒီမတိဒံတရားကျင့်ရတယ်ဆိုတာလေမိတ်ဆွေသင်္ဃာတွေကလည်းပဲတိုက်တွန်းပေးလို့ဟောဆရာသမားတွေအဟောပြောပေးလို့ဒီလိုရှိရတယ်ဒီလိုမှားတယ်ဆိုတာကူတာ သရံသရမအညာရသရံသူတော်ကောင်းတွေသရမသူတော်ကောင်းတွေအညာရသိနေတာပဲအဲတရားအထုတ်တော့လည်းပဲတရားတွေတိုးတက်လာတာတွေလည်းကိုယ်တိုင်တွေ့ရတယ်အဲတရားတွေတိုးတက်နေစဉ်လည်းပဲတရားတွေနားနေရအဲဒါသိလာတော့ဘာဖြစ်လာတော့ဆိုတော့ပထမကယုံနာတရားပိုင်းခြားမသိဘူးပြောလို့သာပြောနေယုံနာတရားကိုယ်တိုင်တွေ့သိတာမဟုတ်မတိုင်းမတိုင်းမှားရတဲ့အယုံယောဂပြောမှတ်သိနေသိနာတရားတွေဒါလည်းတစ်ခုရှိတယ်ဆိုတာပြောလို့တော့လွယ်တာကိုယ်တိုင်သိတာမဟုတ်ဘူးသိရဲ့အကြောင်းကျိုးဆက်သွယ်ပြီးသိတာလည်းသိရဲ့ နောက်နေ့တကြတော့ဟောပါလိမ့်မယ်ဥဒ္ဒဇာတပြုခွဲဟောတယ်ဘုန်းကြီးကတော့အဲ့ဒါမခွဲပါဘူးသူတို့ပဲဟောတယ်ဆိုတာနောက်ပြီးတော့အဖြစ်အပျက်တွေဆိုတာပြီးတယ်ဆိုတာမတိုင်းမတိုင်းကယုံနာဓမ္မတွေကသူကသူဖြစ်တယ်သူကသူဖြစ်တယ်နောက်ကလိုက်ပြီးတော့ကြည်နေတာကိုဟောလာတယ်ဟာကြောက်သွားတယ်ဟောလာတယ်ကြောက်သွားတယ်အဲကြွရတယ်နှမ်းတယ်ချတယ်ပြင်ရသွားတယ်ကိုယ်ရယ်ဆန့်တယ်ခိုက်ကဖောင်းတယ်ပိန်တယ်မြင်တယ်ကြားတယ်သိကူရယ်စဉ်းစားတယ်သဘောတရားလေးတွေသူကသူဖြစ်တယ်ကိုယ်ကကိုယ်ကတွေးကြည့်လိုက်ပြီးလိုက်ကိုယ်ရပြညာကြတော့ဖြိုးချင်း ရိုးရွားတွေပြည့်လို့ဒီကုလုံးကပြည့်ဒီကပြည့်နေပြည့်လိုက်ပြည့်လိုက်ပြည့်လိုက်ပြည့်လိုက်အဲ့ဒါတွေကုန်ပြီ။ဟာသူတော်ကောင်းတရားတွေပြီးတာပဲ။ဥရဗျာညာနေပြီးငင်္ဂညာဗရအာရိဏနေဗိနမုသိညာပြိသင်္ခါသင်္ခါရုသကတရားညာရတရားနာတဲ့အခါကျညာနေအကုန်လုံးကိုတွေ့တာတွေနဲ့ကြိုက်တာပဲခွန်ကြီးတို့ကအခုမှဟောရတာမဟုတ်ဘူး။ဒီလိုကတော့ခွန်ကြီးတို့ကညာရတရားဟောတဲ့ကနှုတ်ကဟောရတာကို ဒုက္ခဟောတော့တချို့ယောဂီတွေကသူတို့တွေ့တာတွေနဲ့ကိုက်နေတာကိုဟောတာကိုက်နေတော့သူတို့ကဘယ်လိုအောင်မိုက်တော့လဲတို့ဖြစ်ပုံတွေကိုကပ္ပဒန်းဆရာကဆရာတော်ကြီးလျှောက်ထားပုံရတယ်ဒါမှမဟုတ်တို့ဖြစ်ပုံတွေနဲ့ကိုက်အောင်လို့ဟောထားတယ်သူအောင်မိုက်လို့မဟုတ်ပါဘူးခွန်ကြီးတို့ဟောနေကြဟောတာယောဂီတွေဖြစ်တတ်တဲ့ဥစ္စာတွေကဟောတာခုတော့ကျိုးတဲ့အတွင်းထားတော့ကြာလာပြီဥစ္စာနှစ်ပေါင်းများတော့နှစ်ပေါင်းဒီကြောင်20လောက်ကနေတွင်းထားတဲ့ကျိုးတွေဥရတိနာ အဲဒီတော့မှပြင်းထန်တဲ့အခုတရားထုတ်တူတူပါပဲအဲဒါတွေအကုန်လုံးတွေ့ရတယ်လေသူတော်ကောင်းတရားတွေသိရတာတဲ့အဲဒီမှာဝိပဿနာအစဉ်စဉ်နေသိုံနေပဲကျိုးများလာပါပြီအဲဒါတိုးတက်ပြီးနောက်ဆုံးယုံနာနမသင်္ခါရတွေထုံရင်းနဲ့နိဗ္ဗာန်မျက်မှောက်ပြုသောတာပတိမေဖို့ရောက်သွားရင်အဲဒါကတော့သိနေကြတာပဲအကောင်းဆုံးပဲအပေလေးပါမကြနိုင်တော့ဘူးအပေစင်းရဲတွေကလွန်မြောက်ပြီးကိုယ်တော်ဘဝရဲ့ကိုလုံးကြီးခြင်းမဲ့သုခတိစင်းရဲတွေလွန်မြောက်ပြီးဆိုတော့ကြံသေးတယ် အဲဒုက္ခတိဒုက္ခတိဆင်းရဲခုနဘဝကတော့ကျန်နေတယ်သဂရာကံဖြစ်လို့ရှိရင်နှစ်ဘဝနာကံဖြစ်လို့ရှိရင်ဖြင့်ကာမဘဝတွေမရှိတော့ဘူးယူဘဘဝအယူဘဘဝပဲရှိတယ်ဒါလည်းကြံသေးတာဉာဏဖြစ်တဲ့ခါကာလကြတော့ဖြင့်ပြိဋိဘံသာဘဝဆင်းရဲအကုန်ငြိမ်းတယ်အဲ့ဒီအကုန်ငြိမ်းတာကိုယူပြီးတော့ဒါပါတဝါလုံးသောဆင်းရဲပေါင်းမှာဘာမောဇ္ဇတိလုံးမြောက်လေတော့တည်း ဒီကဒါလေးကိုညက်တယ်တတိနဲ့ခြားရအောင်မသာဓုကလည်းမခေါ်အကျွတ်ပြောရတယ်မာကြီးဆရာတော်တရားဟောတာသာဓုလည်းမခေါ်ရဘူးလေသူကသာဓုခေါ်နေတာကိုညက်သာဓုမခေါ်ရဘူးလေသူတို့ဟောနေတာမခေါ်ရဘူးသာဓုခေါ်ရအောင်လုပ်မယ်သာတိရေဝသမသေတာသာတိကုဗေဒသန္တဝံပတံသရမမင်ညာယတေယောဟောတိနာပတံသရမမင်ညာယသာဝဒုက္ခဗမုဇ္ဇတိသာတိရေဝသူတော်ကောင်းတို့နဲ့သာလဲသမသေတာသူတို့ကနေရာကြီး သာဂီသူတော်ကောင်းတို့နှင့်သာတဝန်ပေါင်းမဲ့ခြင်းတွေမိဝဲစိကခြင်းကိုကိုဗေဒပြုပါ၏ဒါမျိုးကတော့ဒါတို့အများခေါ်ရတဲ့ဟာတွေပါပဲအကျိုးကဇာနိပါတိခေါ်တဲ့ခါတွေကလူတွေဒုက္ခရောက်တဲ့ခါတွေပါပဲအဲ့ဒါဒီကသာတို့ဆိုတာတွေသိဉာဏ်ကြောက်သာဂီတွေဝါသူတော်ကောင်းတို့နှင့်သာလဲသမာဗေဒသူတို့ကနေရာသာဂီသူတော်ကောင်းတို့နှင့်သာတဝန်ပေါင်းမဲ့ခြင်းတွေမိဝဲစိကခြင်းကိုကိုဗေဒပြုပါ၏အတန်သူတော်ကောင်းတို့ဤသရမသူတော်ကောင်းတရားကိုအညာရ ရှိပြီးတော့သာဝရုခာလုံးကောင်းသောဆင်းရဲပေါင်းမှာဗမုဇ္ဇတိလွံ့မြောက်လေတော်သည်ဒါရင်တော့သုံးပုဂ္ဂိုလ်တွေဆွေးရမယ်ဘုရားကောင်းနဲ့သူနေပါဘုရားကောင်းနဲ့ပေါင်းသင်းပါ တော်ကောင်းတရားကိုသိရလင်းအလုံးစုံသောဆင်းရဲမှသူတော်ကောင်းတရားကိုသိရလင်းဆင်းရဲခါတဲ့ကင်းငြိမ်လွန်မြောက်လေတော့သည်သူတော်ကောင်းတရားကိုသိရလင်း မြဲခါသိငြိမ့်ငြိမ့်လွန်မြောက်လေတော့သည်ရောကောင်းနဲ့ဒူနေပါရောကောင်းနဲ့ပေါင်းသင်ပါရောကောင်းတရားကိုသိရလင်မြဲခါသိငြိမ့်ငြိမ့်လွန်မြောက်လေတော့သည် ကောင်းသူတော်ကောင်းနဲ့ဒီနေပါရောကောင်းနဲ့ဒီနေပါ တရားလည်းအားထုတ်နေကြရီတရားလည်းနားနေကြရီအားလုံးအကုန်လုံးနားလည်တဲ့တရားပါပဲသူအကုန်လုံးနားလည်တရဏဂုံဒီကစပြီးတော့တော်ကောင်းတရားတွေနဲ့ပြည့်စုံလာကြဝိပဿနာရှိတဲ့ပုဂ္ဂိုလ်ရဲ့အစဉ်တန်းမြင်လာပါပြီတောင်မောတက်လို့တောင်ထိပ်ရောက်ခါနေနေနာကြကိုယ့်ဟာကိုယ်လည်းနှလုံးသွင်းကြည့်ဝမ်းမြောက်ကြမှန်ကောင်းတယ်ဝိပဿနာဉာဏ်နဲ့ထူးထူးခြားခြားများဖြစ်လာရင်တော့ကိုမြင်လာပြီမာရတဲ့အာရုံနဲ့မသိနဲ့ကြိုက်ကြိုက်ပြီးတော့ကြာတယ် ဝိရိယတရားအဖြစ်ပြပြီးတော့ဖြစ်ပြီးဖြစ်ပြီးဖြစ်အနေစာမမြဲတဲ့တရားတွေပဲကိုယ်ပိုင်ညာသိရောက်လာရင်တော့ကိုမြင်လာပြီ။နောက်မကြတော့ဘူး။အဲဝိပဿနာဉာဏ်နဲ့သင်တဲ့သောတာပတိမေကိုရောက်တော့မှာ။အမှန်တော်ဝန်တော်ပြေကောင်းတဲ့သင်နဲ့သင်နဲ့မြင်လာ။ဒီရောဟောဒီနဘာပြောဆိုတဲ့ပထမပုဂ္ဂိုလ်လည်းအမှန်ကောင်းပါလေ။ဟိုနောက်ဆုံးပုဂ္ဂိုလ်လည်းသစ္စာတရားတရားတွေအကောင်းဆုံးပေါ့လေကွာ။သင်ရဲ့ခါစဉ်ကြီးကြီးလွတ်မြောက်တော့မယ်။သင်ရဲ့ခါစဉ် ရှင်ရှင်လွတ်မြောက်တဲ့တရားတွေတို့အကျဉ်းဆုံးအားထုတ်နေရတာပဲလို့အာရုံပြုဝမ်းမြောက်ဝမ်းသာနဲ့အဲတက်တက်ကြွကြွသရက်တန်တာနဲ့ကြိုးစားပြီးပြုမှပွားများအားထုတ်ကြမယ်။ဒါရင်မျှဝေပြီးတရားသိမ်းတော်မယ်ယနေ့ဖို့၌ကျွန်ုပ်တို့ပြုစုပွားများအားထုတ်အပ်သောဒါနာကုသိုလ် သီလကုသိုလ်ဘာဝနာကုသိုလ်ဝေယဝိသကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်သရှိသောဒီကောင်းမှုပေါင်း၏ဘုရားကတော့အမိဖတို့အားမြတ်ဒေဝပါကောင်း၏ ဆွေမျိုးတို့အားမြတ်သေးဝေပါကုန်၏ဒီရနိုင်ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်ပေါင်းဟာမြတ်သေးဝေပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့ဟာမြတ်သေးဝေပါကုန်၏မိဖတော်မှာစ၍ အလုံးစုံသောသဝါပေါင်းတို့သည်ဒီကောင်းမှုပေါင်း၏သဖို့ပါကကိုညီညရကြ၍ကိုသိမ့်နေရာသံဃာကြပါစေ